နေလေကဟောခဲ့တဲ့ဓမ္မရာရတုတ်ညဇာရိယဟောတဲ့ပထမပိုင်းအဆုံးနာမှာအရေးကြီးတဲ့ပိုက်ကလေးကြားနည်းနည်းဆက်ပြီးတော့ပြောရအောင်တဘာသာစာကြံတဘာပယ်ရှားခြင်းသုံးသည်အဲဒီဟာနှစ်ပါးတဲ့ညဇာရိယရဲ့ဆုံးညာကိုတဘာသာစားတယ်ကြံတဲ့တဘာကတော့ သုံးမစားပဲနဲ့တရားကျင့်သုံးတယ်သုံးစားပြီးကျင့်သုံးတဲ့ပုဂ္ဂိုလ်လည်းကောင်းတာပဲဒါပဲမယ်လို့သုံးမစားပဲနဲ့ဆာလောင်မုသိခံပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်ကအကျိုးများတယ်လို့ဆိုတာမြတ်စွာဘုရားကဟောထားပါတယ်မြတ်စွာဘုရားဟောတာကတော့ဒီတိုက်တိကြကြတာမဟုတ်ဘူးညအိဗယ်ချုံးပြီးတော့ကြရတာ ထခောအတုရေပါပူရိမောဘိက္ခုပု္ပ္ပတရောစီရောပါတံတရောစာထခောထို့သောဖြင့်သောညာဟောစာ၍တရားထုတ်ခြင်းဖြစ်냐တော်လဲအတုရေပါပူရိမောဘိက္ခုသုံးမစားပဲဆာလံမုသိခံပြီးတရားအားထုတ်သောဟိုယဟန်ဤသာလင်ပု္ပ္ပတရောစာဒါရေလဲပူဇော်လိုက်ပါတယ် ပါတန်တာဒေါသပါပြီးတော့လည်းချီးမွမ်းလိုက်ပါတယ်အဲဒီသုံးမစားပဲနဲ့သစ္စာဗျာကြီးသုံးညာအာမိဒအမွေဖြစ်တယ်အဲဒီအာမိဒအမွေကငါမလုပ်ဘူးဓမ္မအမွေကတက်တက်ပဲဖြစ်စေမယ်လို့နှလုံးသွင်းပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်ကို သာပြီးတော့ပူဇော်တိုက်ပါတယ်ဟိုပုဂ္ဂိုလ်လည်းပူဇော်တိုက်တာပဲဟိုပုဂ္ဂိုလ်လည်းညံ့တာတော့မဟုတ်ဒါပေမဲ့လည်း तू ကပိုးပြီးတော့ပူဇော်တိုက်ပါတန်တာတော့သာပြီးချင်းမွန်းလိုက်ပါဟိုပုဂ္ဂိုလ်လည်းချင်းမွန်းလိုက်တာပါပဲသွန်စားပြီးတရားထုတ်ရင် तू ချင်းမွန်းလိုက်တာဒါပေမဲ့လို့မစားဘဲနဲ့ဓမ္မရာရတရားမူကတက်တက်ကျင့်တဲ့ပုဂ္ဂိုလ်ကသာပြီးတော့ချင်းမွန်းတိုက်ပါတယ်တန်ကိတ္တဟေတုဘာကြောင့် သာပြီးတော့ပူဇော်တိုက်တယ်လဲဘာကြောင့်သာပြီးချီးမွမ်းတိုက်တယ်လဲဆိုလို့ရှိရင်နဲ့တာဟိတတဘိက္ခွေဘိက္ခုနောဒီကရတံအပိစ္ဆဒါယတန်တုဋ္ဌိဒါယတန်လေခာယသူပရဒါယဝိရိယရမယတံဝတ္တိတတိဘိက္ခွေယဟန်တို့ကတ္တတို့ သုံးကိုမစားပဲတရားထုတ်သောတတဗေကုဏသုံးကိုမစားပဲတရားထုတ်သောထိုယဟဤတန်ထိုအကျင့်သည်ဒီကာလတံရှင်မြင့်စွာသောကာလပတ်လုံးအပိသတာယအလိုနီးခြင်းအကျိုးငှာဗန္ဒုဋ္ဌိတာယရောင်ရဲလွယ်ခြင်းအကျိုးငှာ

ရှင်မြင့်စွာသောကာလပတ်လုံးဒီကျိုးတွေရတော့ပါလိမ့်မယ်တဲ့ပဲကျိုးတွေတုံးဆိုတော့အပိစ္ဆတာအလိုနည်းတဲ့ကျိုးရမယ်နောက်တစ်ချိန်ကာလကြာလို့ရှိရင်သုံးကောင်းတွေပစ္စည်းကောင်းတွေကိုတာယာတတ်မဲ့တာယာတတ်မဲ့တဲ့တိမ်များဖြစ်ခဲ့လို့ရှိတယ် အဲသူ့ဟာသူဆုံးမသွားနိုင်နိုင်မယ်မောင်ရဟာမင်းဘုရုံကမြတ်စွာဘုရားဆွန့်ပေးတဲ့အမှန်စင်ကြယ်တဲ့ဆွန့်တော်မှ မစားဘဲနဲ့ပြင့်ငယ်သေးတာပဲဘာဖြစ်လို့ဒီကောင်းမြတ်တဲ့ဆွန့်တွေကောင်းမြတ်တဲ့ပစ္စည်းတွေကိုလူကျင်ရတယ်လဲမမောရတယ်လဲလို့သူကသူဆုံးမပြီးတော့အလိုနီးတဲ့ဂုဏ်နဲ့လည်းပြည့်စုံသွားပါလိမ့်မယ်ရည်ကြီးတယ် လိုနီးတဲ့ကောင်ကအရေးကြီးတယ်။ရောင်ရဲတဲ့ကောင်နဲ့လည်းပြည့်စုံသွားပါလိမ့်မယ်။အဲနောက်တစ်ချိန်ကြလို့ရှိရင်ကိုရသမျှလေးနဲ့မရောင်ရဲပဲနဲ့ဟိုဟာရရင်ကောင်းပါပဲ၊ဒီဟာရရင်ကောင်းပါပဲ။ဟိုလိုပြည့်စုံရင်ကောင်းပါပဲ၊ဒီလိုပြည့်စုံရင်ကောင်းပါပဲတောင်းတမှုလေးဖြစ်ချင်လည်းဖြစ်လိမ့်မယ်တဲ့။အဲဒီလိုပြည့်တဲ့အခါကာလာသူ့ဟာသူဆုံးမသွားနိုင်လိမ့်မယ်တဲ့။ဟိုတုန်းကမြတ်စွာဘုရား ပေးတော်မူတဲ့ဆုံးညာကိုတော့မသုံးဆောင်ပဲနဲ့ကျင့်နိုင်သေးတာပဲ။ဘာဖြစ်လို့အဘိုးမူတွေတောင်းတရရလဲ။ရသမျှနဲ့ဘာဖြစ်လို့မရောရဲနိုင်ရသလဲလို့သူကသူဆုံးမပြီးသွားနိုင်ပါလိမ့်မယ်။တန်လေခါရကိလေသာခေါင်းပါစေခြင်းကြောင့်ဟာတဲ့လောဘတို့ဒေါသတို့ကိလေသာတွေဖြစ်လာလို့ရှိရင်ဘုရုံးကမြတ်စွာဘုရားပေးတဲ့ဆုံးတော်မစားဘဲနဲ့ကျင့်နိုင်သေးတာဘာဖြစ်လို့ဒီကိလေသာတွေ အဖြစ်ခံရတယ်လေလို့အဲဒီကိလေသာတွေမဖြစ်အောင်လည်းပဲစဉ်းစားဆင်ခြင်ပြီးပယ်နိုင်ပါလိမ့်မယ်သူဗရတာရမွေးမြူလဲခြင်းကြောင့်တရားဓမ္မတွေကပစ္စည်းလေးပါးဖြင့်လှူဒန်းပြီးတော့ညာတော်တွေကိုထောက်ပံ့မွေးမြူပြီးတော့နေကြညာတော်တွေကအကောင်းကြိုက်ပြီးတော့ဟိုဟာလည်းပဲ မကောင်းသေးဘူး၊ကြာလည်းမကောင်းသေးဘူး။အဲဆုံးလည်းဆုံးဖို့ဟင်းလည်းဟင်းဖို့ဒီလိုဟာဒီလိုဆုံးမစားနိုင်ဘူး။ဒီလိုဟင်းမစားနိုင်ဘူးစသည်ဖြင့်ဒီလိုစည်းစားကျဲနေလို့ရှိရင်ဓမ္မတွေကသိမချမ်းသာကြရတယ်မွေးမြူကခက်။อืมတို့ကတော့လူရပိကရတာမလွယ်ဘူးဆိုပြီးတော့သိမချမ်းသာတွေဖြစ်ရတယ်။တရားမကြိုက်လို့ဟိုဟာသွားပြီးရှားရ။ ဘုရားမကြိုက်ကြလို့ဘုရားနဲ့သွားပြီးရှာရတယ်ဒါဓမ္မရဲ့ဒုက္ခရောက်ဒီလိုပုဂ္ဂိုလ်ပြုစုရမှုမျိုးရတယ်ခက်တယ်ဟုတ်တယ်ကျုပ်ပုဂ္ဂိုလ်ကကျုပ်ပုဂ္ဂိုလ်အစားပဲဘယ်လိုစားမှစားတယ်ဘယ်လိုစားတော့မစားဘူးဟင်းမဘယ်လိုဟင်းမှစားတယ်ဘယ်လိုဟင်းမစားဘူးဒီလိုလဲရှိသေးတာကိုဒီခါကမောင်လေးကပါပဲဟိုဆရာတော်တစ်ပါးရှိတယ် သူကကြက်သားဟင်းနဲ့မှစားကြတယ်သူစားအဲဒါကြောင့်သူတကာဓမ္မသူတကာဓမ္မတွေကကြက်သားအမြဲကြက်သားဟင်းအမြဲပါအောင်အကြောင်းညာစေကြက်သားမပါလို့ရှိရင်ဆုံးမမစားဘူးလူလုံးသက်ဆိုတော့ခီးသွားရင်လာရင်များတစ်ခါတစ်ခါအရှင်မသိလို့ကြက်သားဟင်းကသွန်ဆိုင်တို့ဘာတို့ကရှာလို့မရလို့ရှိရင်ဒီတနေ့လောက်တော့မစားဘဲနဲ့နေတာပဲဒီကိုယ်တော်ကတော့ဒါဓမ္မတွေကတောင်းလေးမှာပါလို့ဆိုတာအဲဒီလိုလုပ်တာကိုသူက အဲဒီလိုဒကာဓမ္မတွေမွေးမြူပြုစုဖို့ထောက်ပံ့ဖို့လှူဒါန်းဖို့ခဲရင်လောက်တဲ့ဒီစာကျဲတဲ့စိတ်မျိုးတွေဖြစ်ပေါ်လာလို့ရှိရင်လည်းသူ့ဟာသူဆုံးမနိုင်ပါလိမ့်မယ်တဲ့မြတ်စွာဘုရားပေးတဲ့ဆုံးတော်မှမစားဘဲနဲ့ပြင့်နိုင်နေတာပဲဘာဖြစ်လို့မဲဒီစာကျဲနေရတယ်လဲတော့ကိုယ့်ဟာကိုဆုံးမသွားနိုင်ပါလိမ့်မယ်ဝိရိယရမာယသုံးလဝိရိယပြင်းပြထန်အားထုတ်ကိုတရားထုတ်ရင်တခါတော့ဝိရိယဆိုတာရောရတယ် ရောလာတဲ့ခါကာလကြတော့အေးဟိုတုန်းကဆုံးမစားပဲနဲ့တောင်မှဆာလောင်မိုးသိပ်ပြီးတော့နေတာအင်းအားမရှိပဲနဲ့နေတာတောင်မှတရားအားထုတ်နိုင်နေတာပဲမင်းဘာဖြစ်လို့အခုပြည်ပြည်စုံစုံစားတော့ပြီးတော့နေရပါရဲ့နဲ့ဆာလောင်မိုးသိပ်ခြင်းမရှိပါနဲ့ဘာပြင်းရသလဲဘာကြောင့်ရောရသလဲဆိုပြီးတော့ကိုယ့်အကိုတိုက်တွန်းပြီးတော့အားထုတ်နိုင်ခြင်းအကျိုးရှိပါလိမ့်မယ်အဲဒါကြောင့် မစားဘဲနဲ့မြတ်စွာဘုရားပေးတဲ့အဆုံးကိုမစားဘဲနဲ့ကျင့်တဲ့ပုဂ္ဂိုလ်တွေအကျိုးများတယ်လို့ဆိုပါတယ်အဲ့ဒါနေလည်းကပြီးခဲ့ပါပြီဒါလေးကညာတော်များအတွက်ကျေးဇူးများတော့သူထားပြီးတော့ပြောတယ်အဲ့လိုမြတ်စွာဘုရားကဓမ္မရာရတရားမူခံမှုရဟောပြီးတော့တရားပလင်ကကြွပြီးတော့သွားခန္ဓာကိုယ်တွေတိုက်ဝင်သွားတဲ့အခါမှာရှင်သာရိပုတ္တရာမထေရမြတ်က ရဟန်းတော်တွေကိုမေကွန်းထုတ်တယ်ငါရှင်တို့ညစာပြဝိဝေကသုံးပါးဖြင့်မွေးလျောကျင့်သုံးပြီးတော့နေတယ်ဝိဝေကသုံးပါးနဲ့မွေးလျောကျင့်သုံးပြီးတော့နေတဲ့မြတ်စွာဘုရားကိုသာဝကတွေကတတိတတိသားသာဝကတွေကအတုလိုက်ပြီးတော့မကျင့်တာဟာ ဘယ်ပုံပဲနည်းလဲဘယ်ပုံပဲနည်းဆိုလို့ရှိရင်တုလိုက်ပြီးတော့မကျင့်နေမြည်သလဲဘယ်ပုံပဲနည်းဆိုလို့ရှိရင်တုလိုက်ပြီးတော့ကျင့်နေမြည်သလဲလို့မေကွန်းထုတ်ပါတယ်အဲဒီလိုမေကွန်းကတော့သူကိုယ်တည်းဟောမလို့အားမရဟန်းကိုမေးပါတယ်အဲတော့ရဟန်းကပြန်ပြီးလျှောက်ကြအရှင်ဘုရားတပည့်တော်တို့မှဒီလိုတရားဒီလိုတရားဒေသနာတွေကိုကြားနာရဖို့ အကြီးဝေးကြီးကလည်းလာကြပါတယ်တဲ့ရှင်သာရိပုတ္တရာထံလာကြပါတယ်အဲ့ဒီမိကွန်းရဲ့နဲ့တိပဲကိုရှင်သာရိပုတ္တရာကိုယ်တိုင်ပဲခြေပြီးတော့ဟောကြားတော်မူပါတဲ့လျှောက်တော့ရှင်သာရိပုတ္တရာကဟောပါတယ်အဲသူဒေသနာတိုင်းဆိုလို့ရှိရင်ပါဠိတွေညွတ်နေတော့ရှင်းပါတယ်ဘုန်းကြီးကဆောင်းမှုနဲ့ပဲပြောသွားမယ်ဒါမှသူကနောင်နာကြအရေးကြီးတာတွေပြောလို့ဖြစ်မှာ စိတ်ငြိမ်ကြရမြတ်ဖရာပွားများထားဝယ်ခြင်းစိတ်ငြိမ်ကြရမြတ်ဖရာပွားများထားဝယ်ခြင်းပထုပဝိဒကဝိဟရတော်သာဝကဝိဝေကနာနုယဝင်တိ သတုပဝိဒတပဝိဒတဥဒကသုံးပါးချင်းဆင်ញင်လျက်ဝိရတော်နေသောသတုမြတ်စွာဘုရားဘာဝကတိတာဝကတို့ဝိဝကဆင်ញင်သောအကျင့်ကိုနာနုယူဟန်တိအတုလိုက်၍မပွားများစေကြကုန်အဲ့ဒါအပြစ်တစ်ခုပဲဆင်ញင်တရားမြတ်ဖရာပွားများထားဝစဉ်မြတ်စွာဘုရားကတော့ကာယဝိဝေက ကိုယ်ပြင်လည်းစိတ်ငြိမ်ပြီးတော့နေတော်မူတယ်ကိုယ်ပြင်စိတ်ငြိမ်နေတယ်ဆိုတာကတဘာရီပြင်းသုံးနေတာကို ပြောပါဗျာတခြားတစ်ပါးသောပုဂ္ဂိုလ်တွေနဲ့ရောနှောမနေဘဲနဲ့တဘာရီပြင်းသုံးပြီးတော့နေတယ်အရေးအကြောင်းမရှိလို့ရှိရင်တဘာရီနေရတာအမှန်ချမ်းသာပါပဲအရေးအကြောင်းရှိတဲ့ခါကာလကျတော့ပြောစရာဆိုစရာလုပ်စရာကိုင်းစရာရှိတဲ့ခါကျတော့လေအဲနှစ်ပါးသုံးပါးစသည်ဖြင့်စုပြီးတော့ဆောင်ရွက်ရတာရှိပါလေဘာမှအကြောင်းတူးမရှိတဲ့ခါဆိုရင်တဘာတဲ့နေရတာအမှန်ချမ်းသာတယ်သိချမ်းသာတာတော့ အဲဒီလိုတပါးတဲ့နေရတဲ့ဥစ္စာကာယဝိဝေကခေါ်တယ်အစပြရမှာအဲဒီကာယဝိဝေကလည်းပြည့်စုံနေတဲ့စိတ်တဝိဝေကစိတ်တဝိဝေကဆိုတာကတော့និဝရဏတရားတွေကင်းစင်ပြီးတော့ဇာသမဘာတွေဝင်စားပြီးတော့အဲဒီမှာဇာသမဘာဝင်စားနေတဲ့ခါကာလမှာကိလေသာအဖော်တွေကင်းပြီးစိတ်တကိုယ်ကြီးရဲ့ဖြစ် ငါကစိတ်ဓာဝိဝေကဥပရိဝိဝေကဥပရိဝိဝေကဆိုတာတော့သင်္ခါရဥပရိတွေသင်္ခါရတရားတွေလုံးဝစိတ်သုံးတဲ့နေရွာအာအရိယမေအရဟအရဟတမေအရဟတဖို့အရဟတမေအရဟတဖို့ရှင်ရောက်ပြီးတော့စိတ်ငြိမ်ပြီးတော့နေအဲဒါကတော့အမြတ်ဆုံးပေါ့အဲဒီမြောက်သေးခင်လည်းဝိပဿနာရှုပြီးတော့ကိလေသာတွေကင်းစိတ်ပြီးတော့နေရှုတိုင်းရှုတိုင်းကိလေသာတွေကင်းနေ အဲဒါဥပရိဝိဝေကတဲမှာသက်ဝင်ပါတယ်အဲဒီဝိဝေကသုံးပါလုံးမြတ်စွာဘုရားမှာပြည့်စုံပြီးတော့နေတဲ့အဲဒီလိုပြည့်စုံပြီးတော့နေတဲ့မြတ်စွာဘုရားတတိတွေကတော့ဒဝိဝေကတရားမပွားဘူးတဲ့အထူးအချင်းတော့ကာယဝိဝေကဆိုလိုပါသေးတယ်နောက်ကသိတဝိဝေကတော့ဘာလို့နောင်နာရှိနေလို့ဒါကဒါကကာယဝိဝေကဆိုလိုပါတယ်အဲဒီဝိဝေကတရားလိုက်ပြီးတော့မပွားလို့ရှိရင်လည်းဒါအပြစ်တစ်ခုပဲတဲ့ခိုင်းတာလေးဆိုရမယ် စိတ်ငြိမ်တရားစိတ်ငြိမ်တရားမြတ်ဖရာမြတ်ဖရာဝါမြထာဝစဉ်ဝါမြထာဝစဉ်သို့စိတ်ငြိမ်တရားမြတ်ဖရာဝါမြထာဝစဉ်တပည့်တို့ကတပည့်တို့ကဘုတရားဘုတရားမပွားမလိုက်လင်မပွားမလိုက်လင်တပည့်တို့ကဘုတရား မြတ်စွာဘုရားကာယဝိကစိတ်ဝိကဥပရိဝိကဆိုတဲ့ဝိကသုံးပါးချင်းပွားများပြီးတော့နေတော်မူတဲ့အဲဒီလိုဝိကသုံးပါးနဲ့ပွားများနေတဲ့မြတ်စွာဘုရားကိုတုလိုက်ပြီးတော့ဝိကသုံးပါးမပွားများလို့ရှိရင်အဲအောက်ထစ်ဆုံးကာယဝိကတောင်မပွားများလို့ရှိရင်အဲဒါအပြစ်တစ်ခုပဲ ယေသင်္ဇာရမဏံတထဘာနာမဟာတေသဓမေနပဇာဟံတိယေသင်္ဇာရမဏံကျင့်တရားတို့ကိုလည်းတထမြတ်စွာဘုရားကတထဆရာပြတော်မူသောမြတ်စွာဘုရားကဘာနာပယ်ခြင်းကိုအာဟဟောတော်မူ၏ညွှန်ကြားတော်မူ၏နေဇာရမေထိုပယ်ရမယ်တရားတို့ကိုလည်းနာပဇာဟံတိမပယ်ကြကုန်ပယ်ဖို့ရဟောထားတဲ့တရားတွေရှိတယ်လောဘဒေါသအစရှိတဲ့တရားတွေကိလေသာတရားတွေရှိတယ် အဲ့ဒါတွေလည်းမပယ်ဘူးဆိုလို့ရှိရင်တဲ့ဒါအပြစ်တစ်ခုဒုတိယပယ်ရညွန်ကြတရားများပယ်ရှားမပြုလင်တဲ့ဆိုရမယ်ပယ်ရညွန်ကြပယ်ရညွန်ကြတရားများပယ်ရှားမပြုလင်ပယ်ရှားမပြုလင်ပယ်ရညွန်ကြတရားများပယ်ရှားမပြုလင်ပယ်ကိုရညွန်ကြထားတဲ့ လောဘဒေါသအစရှိတဲ့တရားတွေဒါတွေကိုလက်ခံနေလို့ရှိရင်မင်္ဂလာဖြစ်တဲ့ဖြစ်တဲ့ရှုမှတ်ပြီးပြရမယ်အဲဒီလောဘဒေါသစသည်တွေဖြစ်ခွင့်မရအောင်လို့ဉာဏ်တိုင်းကြားတိုင်းနဲ့ရှုမှတ်ပြီးတော့ပြရမယ်မရှုမှတ်ပါပဲနဲ့လို့ရှိရင်အဲဒါလက်ခံနေတယ်မြည်တာပဲလောဘဒေါသမောဟတွေလက်ခံနေတယ်အခုယောဂီပုဂ္ဂိုလ်တွေဉာဏ်တိုင်းကြားတိုင်းရှုမှတ်နေတာကတော့ဒါကတော့ပဲနေတာပါပဲအဲဒီပြရညွန်ကြားတဲ့လောဘဒေါသအစရှိသော အကုသိုလ်တရားတွေကိုမပယ်ရှားလို့ရှိရင်ပယ်ရှားနိုင်အောင်မကျင့်လို့ရှိရင်ဒါဒုတိယအပြည့်တစ်ခုရှင်းနှစ်တောင်သုဒ္ဓရဏပါဘာဝလိကာဇာဟောတိတာရလိကဘာဝလိကာဇာဟောတိတာရလိကအောက်ကနေ့အောက်ကမနေ့ပုဗ္ဗင်္ဂမဝပဝေကေနိခိတဒုရာဘာဝလိကာဇပစ္စည်းများခြင်းငါလေလာအထုတ်ကုန်သည်လေဟွန်တိဖြစ်ကုန်၏ သင်္ကန်းဆွမ်းကြောင်းဆေးပစ္စည်းလေးပါအသုံးဆောင်ပစ္စည်းတွေများကြအောင်လာလာပါများကြအောင်ဘုံကြီးအောင်အဲဒါတွေကိုအလေးကလူပြုနေတဲ့ဗာဟုလိကဒီဘွားကြီးတွေပေါ့လေအဲဒါတွေကိုလေးလာနေတယ်ဒီဘွားကြီးတွေလေးလာနေမှတော့ပါဝုကိ ပါဝိကေအဲဘာဝလိကဇာဝနိသာရလိကသာရလိကကျင့်မို့ရကြတော့ရော်ရဲရဲဖြစ်နေတယ်တဲ့ပိလာကျင့်မို့သမာဓိကျင့်မို့ပညာကျင့်မို့ဒီကျင့်ဘက်ကတော့ရော့ရည်စည်းရဖို့ကကြတော့အမှန်တရားညာဆိုင်ရည်စည်းဥစားရဖို့လာလာပါရဖို့ဘုံကြီးဖို့ဒီဘက်ကဘီယူဆိုင်ဒီဘက်ကတော့တခါလဲမနှေးဘူးအမှန်တရားကိုပေါ့ပါပါနဲ့သက်သက်လက်လက်နဲ့ထဲတဲ့တန်တာဒီဘက်ကအားထုတ်တယ် သီလသမာဓိပညာကျင့်ခြင်းမူအားကြတော့ရော့ရော့ပဲတဲ့သီလလည်းပဲဒီနေ့ရင်ရင်ရိုးသေးသေးမကျင့်ဘူးဒီကသမာဓိပညာကျင့်ကြလုံးလုံးမကျင့်တာလည်းရှိပါတယ်ကျင့်တောင်မှလည်းဘယ်ရင်ပေါ်စားကုန်းတော့ကုန်းနေဝန်ထိုင်ကောင်းလေးကျင့်တယ်ဒီလိုတရားထုတ်တယ်ဆိုတော့တရားထုတ်တယ်ပြောရုံပဲသမာဓိဖြစ်အောင်အာထုတာလည်းမဟုတ်ပညာဖြစ်အောင်အာထုတာလည်းမဟုတ်အဲဗာမီကုသိုလ်ဖြစ်ဆိုပြီးတော့သိရင်လည်းအာထုနေတာလည်းရှိပါတယ် အဲလုံးလုံးရင်လည်းအာမတုပဲရှိတယ်အဲဒါသာသလိကကျင့်ဖို့ရပဲကြတော့ညော့နေတယ်ဒီစည်းများကိုအာထုတ်ရင်ကျင့်မှုရပဲညော့တာကျင့်မှုရပဲကညော့နေတယ်ဒီစည်းများကိုရအာထုတ်နေတာပဲဖြစ်တတ်ပါတယ်နောက်ဒါရင်မဟုတ်သေးဘူးကအကံနဲ့ပုပ်ပင်မှာအဲဆုပ်ယုတ်ခြင်းဆုပ်ယုတ်ကြောင့်ဖြစ်သောတရားမှာ ရှေ့ဆောင်ခေါင်းဆောင်ဖြစ်တယ်တဲ့ဆုပ်ယုတ်ဖို့ရဘက်ကတော့သူကရှေ့ဆောင်လမ်းပြကြီးစံပြပဲစံပြပုဂ္ဂိုလ်အောက်ကမနာဆုပ်ယုတ်ခြင်းဆုပ်ယုတ်ကြောင့်ဖြစ်တဲ့တရားစာပါနိဝရဏတရားတွေနိဝရဏတရားတွေဖြစ်အောင်အားထုတ်တဲ့ဘက်ကတော့သူကခေါင်းဆောင်ပဲစံပြပုဂ္ဂိုလ်ကြီးပဲကာမိသန္တာကာမအယုန်နေတာနှစ်သက်ပြီးကြံစည်နေတဲ့ကာမိသန္တာပွားများတဲ့အလုပ်ဇာဘာရစိတ်ပြစိတ်ဆိုးပြီးတော့ ဒေါသပွားများတဲ့အလုပ်ဌိနာမိတ်ကုသိုလ်ကောင်းမှုရေးပြင်းရတဲ့အလုပ်ကုသိုလ်ကောင်းမှုအာမထုတ်ခြင်းမှုပြင်းတယ်တရားမနာခြင်းမှုတရားအာမထုတ်ခြင်းမှုတရားမကျင့်ခြင်းမှုပြင်းတယ်ဆိုတာဒါတွေကဌိနာမိတ်တွေခေါ်တယ်အဲဒီမှာလည်းပဲအဲကောင်းဆောင်ရှေ့ဆောင်ပုဂ္ဂိုလ်ကြီးဖြစ်ဥဒိစ္စစိတ်ကြလွင်သာမှုစိတ်တွေသွားကျင်ရသွားရဆိုလွတ်တာပဲပြညင်နိုင်ပြန်ပုဂ္ဂိုလ်စာစိတ်ကူပါနဲ့အမှုဝိသိကိစ္စ ဟုတ်မှာဟုတ်ပါမလားလို့ဘုရားစစ်ဘုရားမတရားစစ်တရားမသံဃာစစ်သံဃာမနေဝေဖန်တယ်အဲဒီလိုဟာကြီးအဲဒီအဲ့ဒီဘက်ကတော့သူကရှေ့ဆောင်ကြီးပဲခေါင်းဆောင်ကြီးပဲငါတွေကသိများပါတယ်ခုနေခါကာလတော့ပြောမကောင်းသိများနေတာပါဆိုတရားတော်ဆိုအဲဒီနိဝရဏတရား၅ပါးပွားများဖို့ပဲမှာရှေ့ဆောင်လမ်းပြပုဂ္ဂိုလ်ကြီးဖြစ်နေတာပဲအထူးအချင်းတော့မထေကြီးတွေကိုရေးကြည့်တာပေါ့လေမထေကြီးတွေကဒီလို ဒီလိုနေနေတော့တပည့်တွေကလည်းဒီလိုနေရမယ်အောင်းမိတာပဲအဲဒီမှာမိဘတွေကဘုရားတော်နေနေလို့ရှိရင်သားသမီးတွေကလည်းဒီလိုနေရမယ်အောင်းမိတာပဲမိဘတွေကအဲမူရည်တောက်စားလောင်းကစားတွေဘာတွေလုပ်နေမယ်သူသားသမီးတွေကလည်းဒီလိုလုပ်ရမယ်အောင်းမိတာငယ်ငယ်တွေကသူအလေးရှင်ရကြီးရင်လည်းတို့ဒီလိုလုပ်ရမှာပဲဒီလိုအောင်းမိတယ်အဲဘောလာသမီးတွေလိုက်စားနေရင် ရုပ်ရှင်တို့ဘာတို့ဒီဥစ္စာတွေခါရကြည့်နေလို့ရှင်မိဘတွေကကြည်သားသမီးတွေကလည်းတို့လည်းဒီလိုလုပ်ရမယ်ဆိုတာဒီလိုကျင့်ရ။ညာတော်တွေဘက်ကလည်းဒီတိုင်းပဲမထေကြီးဖြစ်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့အဲဒီနိဝရဏတရားပွားများရေးဘက်ကိုလေးလာနေလို့ရှိရင်သူကရှေ့ဆောင်လမ်းမြကြီးဖြစ်နေတာ။အောက်ပါဝုကေနိခိတတို့တာဘာဝေကေကိလေသာကိစ္စကြောင့်ဖြစ်သောတရားနဲ့နိခိတတို့တာခြားထားအပ်သောဝန်ရှိကုန်၏ ကိလေသာကင်းစိတ်အောင်ကျင့်တဲ့အကျင့်ကြတော့ဗီလာကျင့်၊သမာဓိကျင့်၊ပညာကျင့်အဲ့ဒီကျင့်နေကျင့်ဖို့ကြတော့ဝန်ထုတ်ချထားသလိုပဲတဲ့ဒါသူသူ့လုံးမဟုတ်ဘူးသူနဲ့မဆိုင်သလိုပဲမလောက်ပါဘူးဆိုတဲ့အနေပေါ့သူအချင်းတော့သမာဓိပညာအလုပ်တွေသမာဓိပညာအလုပ်တွေအာထုတ်ကိုရကြတော့အာထုတ်မယ်ဆိုတဲ့စိတ်ကိုမရှိဘူးဗြဟ္မကလည်းနည်းနည်းအာထုတ်တော့မှနောက်လုံးလုံးအာမထုတ်ဘူးတချို့ကအစကတည်းကအာမထုတ်တာ အာထုရမှကိုမသိဘူးအာထုရမယ်လို့ကိုစိတ်မကူအဲဒီလိုပုဂ္ဂိုလ်တွေကလည်းအများကြီးရှိပါတယ်နောက်ပြီးတော့ရုပ်ပုဂ္ဂိုလ်ကကိုယ်သာအာမထုတ်တာမဟုတ်ဘူးသူများတွေအာထုတ်မှာပဲမလို့လိုက်ပြီးပြိပင်နေတာအာအာမထုတ်ကိုရဘယ်လိုလိုက်တားမြင်နေတာတွေအားလည်းရှိတာပဲအဲကိုယ်အတွက်တင်ဝန်မချပဲနဲ့သူများအတွက်တွေပါလိုက်ပြီးဝန်ချနေတဲ့ပုဂ္ဂိုလ်လည်းရှိတာပဲအဲဒါကြီးအကုန်လုံးပေါင်းရင်ဒါအပြစ်တစ်ခုပဲ ဒီစီမြရေးအားထုတ်နေရင်ကျင့်တဲ့ဘက်ကနေပြီးလျော့ပေါ်တယ်ဒါလည်းမကဘူးနိဝရဏတရားတွေဖြစ်ပေါ်ရတဲ့ရှင်းဆောင်ရှင်းသွားကောင်းဆောင်ဖြစ်သာမြပုဂ္ဂိုလ်ကြီးဖြစ်ပြီးတော့ကျင့်မှုရဘက်ကတော့သူတောင်းမယူပဲနဲ့အာဝန်ဝန်တော့ကိုချထားတယ်လို့ပဲအဲ့ဒီလုပ်ငန်းကိုလုံးလုံးစွန့်တာအာမထုတ်တော့ဘူးဆိုတဲ့အနေမျိုးသိရှိနေအဲအကုန်လုံးအတူတူပါပဲဒီ၄၄ဘိုက်တုန်းကသဘောချင်းအတူတူပဲအဲ့ဒါအပြစ်တစ်ခုပဲလား လေးပိုက်လုံးပေါင်းလိုက်အပြစ်တခုသုံးနာမှာဒါဆိုရမယ်ပစ္စည်းများရဲ့ပစ္စည်းများရဲ့အလေးပေအလေးပေရှင်ရေးလျော့ပေါ်လင်ရှင်ရေးလျော့ပေါ်လင်ပစ္စည်းများရဲ့အလေးပေရှင်ရေးလျော့ပေါ်လင်သုတ်ရန်ရှိသွားသုတ်ရန်ရှိသွားသိညာငါသိညာငါသာသာဝန်ရှိလင်သာသာဝန်ရှိလင် သုံးယံသိသွားသိယံသာသာသာမရှိပြီဉာဏ်သိအဲဒီလိုအကြောင်းရင်ငါသုံးပါးနဲ့ပြည့်စုံနေလို့ရှိရင်တဲ့မထေကြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအပြည့်သုံးခုရှိတာပဲဒီသုံးခုမှာဟို1နှစ်3ဒီတိုင်းမှာပဲအပြည့်သုံးခုပဲအလားပုဂ္ဂိုလ်တွေလည်းပဲအပြည့်သုံးခုရှိတာငယ်ပုဂ္ဂိုလ်တွေလည်းအပြည့်သုံးခုရှိတာငယ်သုံးခုငယ်ဆိုတာကတော့ ၅ပါးအောက်ပုဂ္ဂိုလ်တွေကိုနဝပုဂ္ဂိုလ်အငယ်ပုဂ္ဂိုလ်ခေါ်တယ်၅ပါးကအထက်၁၀ပါး၁၀ပါးအောက်ပုဂ္ဂိုလ်တွေကအလတ်ခေါ်တယ်၁၀ပါးပြည့်ပြီးတော့အထက်တော့မထေကြီးတွေခေါ်တယ်အဲဒါရှင်သာရိပုတ္တရာကပိုက်စိတ်တက်ပြီးတော့အပြည့်တင်ထားတာကနော်တာမင်ညပြောလို့ရှိရင်ပြင်တို့မပါဘူးအောင်းမယ်နဲ့ငယ်တဲ့ပုဂ္ဂိုလ်တို့မပါဘူးအောင်းမယ်အလားပုဂ္ဂိုလ်တို့မပါဘူးအောင်းမယ်ကြီးတဲ့ပုဂ္ဂိုလ်တို့မပါဘူးသူတို့လည်းသူကယူဆနေတယ်ဒါတော့ ဇာယပုတ္တရာကအကြီးကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အလားပုဂ္ဂိုလ်ပဲဖြစ်အငယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲဒီပုဂ္ဂိုလ်တွေကအပြည့်သုံးခုရောက်တာပဲအဲဒီမှာဇာယပုတ္တရာဟောတဲ့ဒေသနာကတော့မထေကြီးကဒီလိုသုံးပိုက်ဟောတယ်အလားကလည်းသုံးပိုက်အငယ်ကလည်းသုံးပိုက်အဲအခြေကြီးပါပဲဟောတာဒီမှာတော့အချင်းချင်းချုံပြီးတော့ လွယ်လွယ်နဲ့မှတ်ရအောင်နော်ထေကြီးလငယ်ကဲ့ရဲ့ဘွယ်သုံးသွဲညီစွန်းသည်တဲ့ဆိုရမယ်ထေကြီးလငယ်ထေကြီးလငယ်ကဲ့ရဲ့ဘွယ်ကဲ့ရဲ့ဘွယ်သုံးသွဲညီစွန်းသည်သုံးသွဲညီစွန်းသည်ထေကြီးလငယ်ကဲ့ရဲ့ဘွယ်သုံးသွဲညီစွန်းသည်အဲမထေကြီးပုဂ္ဂိုလ်တွေလည်းအပြည့်သုံးခုရောက်တာပဲလားပုဂ္ဂိုလ်လည်းအပြည့်သုံးခုရောက် ငယ်ပုဂ္ဂိုလ်လည်းပြည့်စုံမှုရောက်တာပဲအထက်ပါတိုင်းပြုကျင့်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီနှစ်သုံးအဲ့ဒီနာမတဲ့ပြည့်စုံမှုရောက်တယ်အပြည့်သုံးခုလွတ်ပြီးချင်းမွန်ပွဲကုန်တဲ့ပြည့်စုံတာကတော့ဘယ်မှပြန်လာသင်္ချင်းတရားမြတ်ဖရာပွားများထားဝယ်ခြင်းအထက်ကတိနာမပါရမြတ်စွာဘုရားကဝိကတရား၃ပါးကိုပွားများနေတယ်မြတ်စွာဘုရားဤတတိတွေကလည်းအဲဒီစိဉ္ဉေတရားဝိက၃ပါးအထူးအဖြစ်တော့ ကာယဝိကပါတပါးတည်းနေတဲ့အချင်းအဲဒီစိတ်ငြိမ်တရားတကြီးများအကျင့်ပွားကြလေရင်ဒါကတော့လွယ်တယ်အဲဆိုရမယ်စိတ်ငြိမ်တရားစိတ်ငြိမ်တရားတကြီးများတကြီးများအကျင့်ပွားကြလေရင်အကျင့်ပွားကြလေရင်စိတ်ငြိမ်တရားတကြီးများအကျင့်ပွားကြလေရင်ဘေယညွန်ကြဘေယညွန်ကြဘုရားမြတ်ဘုရား ဖယ်ရှားကြလေလင်ဖယ်ရှားကြလေလင်သေယံကြတရားကြဖယ်ရှားကြလေလင်ညဇာဗျာကဒီတရားဒီတရားတွေပယ်ရမယ်လို့ညွှန်ကြားပြီးတော့ဒါအဲ့ဒီတရားတွေကိုပယ်နိုင်အောင်အားထုတ်နေရလို့ရှိရင်ဒါနှစ်နာပါဂုံကျေးဇူးပါပဲဒီလာနဲ့ပယ်ရမယ်ကိလေသာတွေဒီလာနဲ့ပယ်သမာဓိနဲ့ပယ်ရမယ်ကိလေသာသမထလို့ဘာဝနာလို့ဒီအားထုတ်ပြီးတော့ပဲ ဝိပဿနာနဲ့ပယ်ရမယ်တရားတွေလည်းဝိပဿနာကျင့်ပြီးတော့ပယ်ရမယ်ပစ္စည်းများရာမယီပစ္စည်းများရာမယီတန်ကျင့်ရမလျော့လင်းဟောကြောင်းပြန်ပြတာပစ္စည်းများရာကိုဘယ်မှမဆိုင်ဘူးကျင့်ဖို့ကြံဖို့ပဲကလာတော့မလျော့ဘူးတရားမှမလျော့စေရဘူးသီလလည်းမလျော့စေရဘူးသမာဓိကျင့်ပညာကျင့်လည်းမလျော့စေရဘူးတင်းတင်းကျပ်ကျပ်ပဲကျင့်တယ်လို့ဆိုလိုပါတယ်အဲဒီလိုကျင့်နေရင်ဖြင့်ဝိဝေကသိဉ္ဉေနဲ့ ဖိတ်ငိမ့်တဲ့အကျင့်လမ်းမှာရှေ့ဆောင်ပုဂ္ဂိုလ်ဖြစ်နေတာပါပဲဒီလိုပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့အဲကြားတစ်ပါးသတင်းသုံးပေါ်တွေကရောတပည့်တွေကရောလိုက်ပြီးတော့လည်းကျင့်ကြတာပဲငယ်တဲ့ပုဂ္ဂိုလ်ကျင့်နေတာနေရင်ကြီးတဲ့ပုဂ္ဂိုလ်ကလည်းတူးလိုက်ပြီးတော့ကျင့်တယ်သတင်းသုံးပေါ်ရွယ်လူပုဂ္ဂိုလ်ကျင့်လည်းတူးလိုက်ပြီးတော့ကျင့်တာပဲငယ်ပုဂ္ဂိုလ်တွေကတူးလိုက်ပြီးကျင့်တာဒါမှမဟုတ်ဝိဝေကတရားကျင့်နေလို့ချင်းသူဟာရှေ့ဆောင်ပဲလမ်းပြပဲဒီပုဂ္ဂိုလ်ကနေပြီးတော့ကာယဝိဝေက ဗေဒဝေကဥရိဝေကအကျင့်တွေကျင့်နေလို့ရှိရင်အဲဒါရှင်းဆောင်လားမြဖြစ်ပြီးတော့နေတဲ့အဲဒီလိုကျင့်နေလို့ရှိရင်ဆုံးယုတ်တဲ့နိဝရဏတရားတွေကလည်းပဲရှားပြီးသားဖြစ်နေတာပါပဲဒါသဘောအချင်းအတူတူပါပဲဆိုင်ဆိုရမယ်ပစ္စည်းညာယံပစ္စည်းညာယံမယိတံမယိတံကျင့်ယံမလျှော့လင်ကျင့်ယံမလျှော့လင်ပစ္စည်းညာယံမယိတံ စိတ်ငြိမ်ခြင်းရေစိတ်ငြိမ်ခြင်းရေသစ္ဆောင်ပေသစ္ဆောင်ပေသုတ်ရေပေရှားလင်သုတ်ရေပေရှားလင်စိတ်ငြိမ်ခြင်းရေသစ္ဆောင်ပေသုတ်ရေပေရှားလင်အဲဒီလိုဆိုရင်ဒါ1နှစ်3ဒါဂုံတွေပဲဒါတွေကတော့ချိန်မမပေါ်နေထေကြီးလာငယ်ချိန်မပွဲ30ပြည့်စုံပြီမထေကြီးကဒီတိုင်း ဒီသုံးပါးလုံးကျင့်နေတဲ့ချင်းမထေကြီးချင်းမိုးစရာကုံသုံးပါးနဲ့ပြည့်စုံတာအလားပုဂ္ဂိုလ်ရဲ့ကျင့်အလားပုဂ္ဂိုလ်သုံးပါးနဲ့ပြည့်စုံတယ်ငယ်ပုဂ္ဂိုလ်ရဲ့ကျင့်တယ်ငယ်ပုဂ္ဂိုလ်တွေကုံသုံးပါးနဲ့ပြည့်စုံတာပဲသာမဏေတမလာတွေတရားထုတ်ကြချုပ်ငယ်ငယ်ပုဂ္ဂိုလ်တွေပါပဲငါးပါးအောက်ကပုဂ္ဂိုလ်တွေဒီချင်းမမော်တယ်နဲ့ပြည့်စုံနေတာပဲဒီကျုပ်ငါးပါးအထက်အဲငါးပါးကနေပြီးတော့ကိုးဝါဒီပေါ်တယ်အင်းအဲဒီပုဂ္ဂိုလ်တွေလည်းအလားပုဂ္ဂိုလ်တွေကျင့်နေတာကျင့်တယ်ဘယ်လိုလဲချင်းမမော်တယ်နဲ့ပြည့်စုံနေတာလဲ ဆရာဘာကနေပြီးအထက်ပုဂ္ဂိုလ်တွေမထေကြီးတွေကျင့်တယ်ဘယ်လိုလဲမှမဝင်ဘုံလုံးမနဲ့ပြည့်စုံနေတာပဲအဲဒါကိုဒါလည်းလွယ်ပါရဲ့သူကတစ်ခေါက်ဆိုရင်တော့ပါဘူးထေကြီးလငယ်ထေကြီးလငယ်ဤမွန်ဘွယ်ဤမွန်ဘွယ်သုံးသွဲပြည့်စုံသည်သုံးသွဲပြည့်စုံသည်အဲဒါမထေကြီးရောထေကြီးလငယ်ဤမွန်ဘွယ်သုံးသွဲပြည့်စုံသည်ဒါတော့ဒီသီလကိုရိုသေကျင့်ကြတဲ့ပုဂ္ဂိုလ်တွေ သမာဓိဖြစ်အောင်လည်းကျင့်ကြတဲ့ပုဂ္ဂိုလ်တွေဝိပဿနာကျင့်နေကျင့်ကြတဲ့ပုဂ္ဂိုလ်တွေဒီမှာရှုမှအထောက်ပြီးတော့ကြတဲ့ပုဂ္ဂိုလ်တွေဉာဏ်တော်တွေအကွက်ကိုအာရုံပြီးဝမ်းမြောက်စရာသိကောင်းတယ်ရှင်မောဘကုံနဲ့ပြည့်စုံနေတာပဲမြတ်စွာဘုရား၏အလိုအတိုင်းဟောထားတဲ့ရှင်သာရိပုတ္တရာရဲ့အဆုံးအမဩဝါဒနဲ့တို့ပြည့်စုံနေတာပဲလို့အာရုံပြီးဝမ်းမြောက်စရာဝမ်းသာစရာပါတော့လူပုဂ္ဂိုလ်တွေလည်းဒီတိုင်းပါပဲမြင်မြတ်စွာဘုရား အလိုတိုင်းရှင်သာရိပုတ္တရာဟောထားတဲ့ဂုဏ်လေးနဲ့တို့ပြည့်စုံနေတာပဲလို့အာရုံပြုပြီးဝမ်းမြောက်ကြဝမ်းသာကြရတယ်။အဲဒီထဲမှာဘေယညွန်ကြတရားများပယ်ချမပြုလင်ဘေယညွန်ကြတရားများပယ်ချကြလေလင်ဆိုတော့အပိုင်းနှစ်ပိုင်းပါ။၃နံပါတ်နဲ့၈နံပါတ်ပေါ့။ဘေယညွန်ကြတဲ့တရားတွေဟာဘာတွေတော့လို့မေးကြရှိတော့တတဝုသောလောဘောသဘာဝကောဒောသောသဘာဝကောအာဟုသောငါချင်းတော့တတရထိုရှိ။ ပေရညွှန်ကြားတဲ့တရားတွေလို့ဆိုခဲ့တဲ့စကားရ၌လောဘောစာလောဘသည်လီပါပကောယုံညာယုံညာဤယုံမာဤဒေါသောစာဒေါသသည်လီပါပကောယုံညာဤယုံမာဤဘယ်ရမယ်တရားတွေဆိုတာတရားမဟုတ်ဘူးလောဘနဲ့ဒေါသတွေပဲလောဘဆိုတာယုံမာတဲ့တရားပဲလောဘလူခြင်းမှုနေတမှုတာယာမှု ယုံပါတယ်တရားပဲဒီတရားကိုလက်ခံထားလို့ဒီတရားအားကြီးလာလို့ရှိရင်မတော်မသင့်တာတွေလျှောက်ပြုရပါတယ်ကိုလိုချင်နှစ်တဲ့တပစ္စည်းတွေကိုလိုချင်နှစ်တဲ့ကိစ္စတွေပြည့်စုံရအောင်ကြီးစည်းရအောင်လို့ကိုယ်တာကိုရမယ်လူတာလူရမယ်လိန်တာလည်းလိန်ရလိမ့်မယ်ဘုရားကိုတတ်တာလည်းတတ်ရလိမ့်မယ်ဒီလိုလုံးကြတာအကျိုးတတ်ပြီးတော့အပစ္စည်းတွေယူရတာလည်းရှိတာပါဒါပြီးတော့ မကောင်းမှုအကုသိုလ်ဒုစရိုက်တွေသူကပွားများပါတယ်ဒီတိုင်းပြည်နဲ့စပ်ပြီးတော့နယ်ချဲ့ပုံကိုယ်တွေများဒီလိုဟာတွေလောဘတွေအာကြီးပြီးတော့နယ်ချဲ့ရတာပဲစိတ်တွေပါတွေတိုက်ကြလူတွေသိသိကြည်ကြည်ရှိအမှန်နစ်နာပါတယ်သူကအဲလောဘကြောင့်ဒေါသလည်းပဲဒီတိုင်းပဲဒေါသကလည်းပဲ သူကလည်းပဲလက်ခံထားလို့ရှိရင်သူကအားကြည့်လာလို့ရှိရင်သူကလည်းပဲကိုကျိုးလဲကျိုး၊ညာကျိုးလဲကျိုးမကောင်းတာမတော်တာမသင့်တာတွေသူကပြုတာပဲအဲတတန်သားရလိမ့်မယ်အနေစတာနေစရလိမ့်မယ်အဲဒီဥစ္စာတွေသူကပြုတော်တာကလည်းဒါကြောင့်ယုံမာတဲ့တရားတွေတဲ့ဒီတရားတွေဟာမြတ်စွာဘုရားပယ်ရမယ်ညွှန်ကြားထားတဲ့တရားတွေပဲဒါလို့ဆိုလိုပါတယ် အဲဒီလိုပယ်ရမယ့်တရားတွေပယ်ရမယ့်တရားတွေကတော့ဟုတ်ပြီပယ်ဖို့ရာကနိလများရှိပါရဲ့လားဆိုတော့အဲဒါပဲရှင်မရိပုရိယာဆက်ဟောပါပဲအတ္တိလောဘသဇဘာနာယဒေါသသဇဘာနာယအတ္တိမေဇိမာပရိဝရာဥပသမယဘိညာယသံဘောရာယနိဗ္ဗာန်ယသက္ကုကရဏိညာနာကရဏိဥပသမယဘိညာသံဘောရာနိဗ္ဗာန်ယသံဝရတိ အာဟုသောငါရှင်တို့လောဘသာစဗဟာနာယလောဘကိုလည်းပယံလုံးငါဒေါသသာဗာနာဒေါသကိုလည်းပယံလုံးငါမေဇိမာပရိပဒလည်းလားဖြစ်သောအခြင်းသည် အတ္တိရှိပါ၏မေဇိမာပရိပဒလည်းလားဖြစ်သောအခြင်းသည်သကုကရဏီဉာဏ်မျက်စိကိုလည်းဖြစ်စေရ၏ညာနာကရဏီအသိဉာဏ်ကိုလည်းဖြစ်စေရ၏ဥပသမယသံဝရတိကိလေသာငြိမ်းရလုံးကလည်းဖြစ်၏ ပညာယသံဝရတိထူးသောဉာဏ်ဖြင့်သိရလုံးဟာလည်းဖြစ်၏သံဘောရာယသံဝရတိထိုးတွင်သိရလုံးဟာလည်းဖြစ်နိဗ္ဗာန်သံဝရတိဆင်းရဲခါသိဉာဏ်ရလုံးဟာလည်းဖြစ်၏နိဗ္ဗာန်သံဝရတိဆင်းရဲခါသိဉာဏ်ရလုံးဟာလည်းဖြစ်သောမိဇ္ဈိမာပရိဒါလည်းကမ်းပြီးတော့အရှင်းသည်အတ္တိရှိပါ၏အဲဒီယုံညာနဲ့လောဘဒေါသကိုပယ်ဖို့ရတာ အလယ်လားမှာကျင်လည်းရှိပါတယ်ဘယ်လိုသဘောရှိသလဲဆိုရင်သက္ကုကရဏီပညာမျက်စိကိုလည်းပွင့်လင်းစေတယ်မေဇိမပရိဒါကျင့်ကျင့်လို့ရှိရင်မုန်းနေတဲ့မျက်စိများကြီးလည်ပြီးတော့လင့်လာတယ်လို့မမြင်တဲ့မျက်စိများခြေကောင်းဝါကောင်းတွေ့လို့ပြန်ပြီးတော့လင့်လာမြင်လာတယ်လို့အဲဒီလိုအပညာတွေဖြစ်တယ်ရှိကမသိနိုင်တဲ့အရာတွေကို အဲသိမြင်တဲ့လင်းပြီးတော့သိလာတဲ့ဉာဏ်နဲ့လည်းဖြစ်ပါတယ်ဉာဏကရဏီအသိဉာဏ်ကိုလည်းဖြစ်စေတာအခုဝိပဿနာရှုနေတဲ့တရားတွေပါပဲဒါ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေရှုမှတ်နေလို့ရှိရင်သမာဓိအားကောင်းလာတဲ့ခါကျတော့ညာမျက်စိပွင့်လင်းလာတာပဲရှိကမသိရတာတွေသိလာတယ်ကိုယ်ထဲပါတယ်ရှိတယ် ယုံနာနာနှစ်ပါးရှိမူလအစတုန်းကအာမတုခင်ကဆိုလို့ရှိရင်ယုံနဲ့နာနှစ်ပါးရှိတယ်ဆိုတာမှတ်လို့သာမှတ်ထားတာကိုယ်ပိုင်ဉာဏ်နဲ့ရှင်းတာမဟုတ်ဘူးအခုဝိပဿနာရှင်ရှင်နဲ့တမာရီအားကောင်းတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အာရုံယုတ်ကတစ်မျိုးမှတ်သိနေတဲ့စိတ်ကတစ်မျိုးဒါနှစ်ခုပဲရှိတယ်။ကောင်းတယ်၊ပိန်တယ်။ကောင်းတယ်လာတဲ့တောင်းနှင်းလှုပ်ရှားတဲ့ယုတ်ကတစ်မျိုးမှတ်သိတဲ့စိတ်ကတစ်မျိုး၊ပိန်ကြသွားတဲ့ရောတဲ့လှုပ်ရှားတဲ့ယုတ်ကတစ်မျိုး မှတ်သိတဲ့စိတ်ကဒီလိုသာနဲ့ခုရှိပြီကိုယ်ရယ်ဆန့်နေဆိုရင်ကိုယ်ယုကတစ်မျိုးဆန့်ယုကကိုယ်ယုကတစ်မျိုးမှတ်သိတာတစ်မျိုးဆန့်ယုကတစ်မျိုးမှတ်သိတာတစ်မျိုးစသည်ဖြင့်ယုံနာနာနှစ်ခုပဲရှိတယ်ယုကနာမဟုတ်ဘူးနာကလည်းယုံမဟုတ်ဘူးမှားရတဲ့အာယုံကတခြားမှတ်သိနေတဲ့စိတ်ကတခြားပဲပဂရိပုဂ္ဂိုလ်တွေမှာအတူတူဖြစ်နေတယ်ပဂရိပုဂ္ဂိုလ်တွေမှာကိုယ်ရယ်ကိုယ်ရယ်မှလို့ရှိရင်ကိုယ်တယ်လည်းနဲ့သိတဲ့စိတ်ဟာအတူတူပဲဖြစ်နေတယ်ပဂရိပုဂ္ဂိုလ်တွေမှာ ဒါတွေကထူးနေတယ်တချို့ကတချို့ကမလိုလားတဲ့ပုဂ္ဂိုလ်တွေကဒီရှုမှတ်တဲ့တတိပဌာန်ကိုအပြစ်တင်ကြကိစ္စံတော်ဝါကိစ္စမိတိပဇာနာတိကိစ္စံတော်ဝါသွားသည်ရှိသောလည်းကိစ္စမိတိသွားသည်ဟူ၏ပဇာနာတိပြီးသွားရင်သွားရင်သွားတာကိုပြီးရမယ်အဲခြေတော်ကြွားတိုင်းလှမ်းတိုင်းခြားတိုင်းအဲဒါပြီးရမယ် ဒါတော့ညာလှမ်းတယ်ပဲလှမ်းတယ်ကြွတယ်လှမ်းတယ်ချတယ်ပြအကုန်လုံးအစဉ်တိုင်းလိုက်ပြီးတော့သိရအဲဒီလိုသိတာကိုမလိုလားတဲ့ပုဂ္ဂိုလ်တွေကဘယ်နဲ့ပြောတယ်ဆိုတော့အာဒီဥစ္စာဘာထူးဆန်းတာမှလို့ဟိုမှာဒိန်းကြတဲ့လူတွေမှာဘယ်ညာဘယ်ညာတွေဒီဥစ္စာတွေလုပ်နေတာပဲသူတို့မှတရားသူမဖြစ်ပဲဘယ်ဖြစ်မလဲဒီလိုရှုလို့မဖြစ်နိုင်ဘူးသူကဒီလိုပြောတယ်အဲ့ဒါကတခြားပဲဟိုလူတွေကတရားအထုတာမဟုတ်ပဲသူက သူ့သာတရားထုတ်တာမဟုတ်ဘူးလူတွေကသူ့သာကြားမှရေသူကသူလေးကျင့်တာဒီကိုယ်ထဲမှာယုံနာနှစ်ပါးရှိတယ်ဆိုတာသူတို့အဲ့ဒီလိုလည်းပဲသိတာမဟုတ်ဘူးအဲ့ဒါတွေကိုသိအောင်လည်းအားထုတ်တာမဟုတ်ဘူးကိလေသာကင်းအောင်လည်းအားထုတ်တာမဟုတ်ဘူးသူ့သာတရားပဲရွယ်ချက်ကတရားစီမတူပါဘူးသူကဘယ်လိုဆိုလို့ရှိရင်ထွက်တဲ့ဝင်တဲ့ရှုတာတွေလည်းဒီတိုင်းတင်ပါဘောထွက်တဲ့ဝင်တဲ့ရှုတာတွေလည်းကျမ်းမာရေးနဲ့ထွက်တဲ့ဝင်တဲ့ရှုတာတွေရှိတယ် အိန္ဒိယကထွက်တဲ့ဝင်တဲ့တွေယောဂတွေတခါလည်းရှိတယ်အဲဒါတွေလုပ်နေတော့သူတို့အရိယာမဲ့ဖို့ပဲဖြစ်မလဲဆိုမဖြစ်ပါဘူးအဲဟိုပုဂ္ဂိုလ်တွေမဖြစ်တာနဲ့သာသနာတွင်းကလည်းပဲထွက်တဲ့ဝင်တဲ့ရှုတဲ့ဥစ္စာဟာတရားမဖြစ်ဘူးလို့ဒီလိုပြောရင်ဒါပြည့်တာပေါ့ဩ32ခုထာတာထဲမှာရှိတဲ့သာမင်မွေးခြင်းရှိတဲ့လည်းတဲ့သွားရည်ရှုတယ်သာမင်ဆိုတာတော့လူတိုင်းလူတိုင်းမြင်သိနေတာပဲကောင်းရတဲ့ပုဂ္ဂိုလ်တွေသာမင်သာမြင်သိနေတာ ဒါတော့ဒါနဲ့ကမ္မထာဖြစ်ဆံခေါင်းရတဲ့ပုဂ္ဂိုလ်မှာကမ္မထာမဖြစ်သလိုဒါပေမဲ့မွေးညစ်စသည်ဖြင့်နှလုံးသွင်းတဲ့ပုဂ္ဂိုလ်လည်းကမ္မထာမဖြစ်ဘူးလို့ဒီလိုစောဒနာရတာမဟုတ်ဘူးဒါမဆိုင်ဘူးကွာခေါင်းရတဲ့ပုဂ္ဂိုလ်ကသူ့ဟာသူရေးအဲသူကအတုပပညာဖြစ်အောင်လို့နှလုံးသွင်းတာမဟုတ်ဘူးအဲဒီကမှကျင်ကြီးကျင်ငယ်တွေတော့ပါပါသေးတယ်အဲကျင်ကြီးကျင်ငယ်တွေလည်းပဲကျင်ကြီးကျင်ငယ်ထိမ့်သိမ့်တဲ့မိန်လာသမားတွေကသူအများအားသာတွေ့နေတာပဲတွေ့နေတော့သူတို့က သူတို့မှာဘာမှတရားမဖြစ်ဘူးသူတို့တရားမဖြစ်သလိုအကျဉ်းချင်းငယ်တွေနှလုံးသွင်းရုံနဲ့အာသုဘကမ္မဋ္ဌာမဖြစ်ဘူးလို့ဆိုရင်ဘယ်ဟုတ်မလဲဒါကတခြားပဲဟိုလူတွေကသူကအာသုဘကမ္မဋ္ဌာဖြစ်အောင်အာထုတာမဟုတ်ဘူးမြန်မာတရားထုတဲ့ပုဂ္ဂိုလ်အာသုဘကမ္မဋ္ဌာဖြစ်အောင်အာထုတာအဲဥရုမာရကဖူးဖူးရောင်တဲ့သူတွေကစသည်ဖြင့်အာသုဘကမ္မဋ္ဌာနေရှိတယ်အဲဒီမှာလည်းပဲသုတ္တန်ကသူဝါယာဇာတွေကဒီဖူးဖူးရောင်တဲ့သူတွေကောင်နဲ့အမြဲတွေ့နေတာပဲ တွေ့နေပေမဲ့သူတို့တော့ကမ္မထာမဖြစ်ဘူးသူတို့ကမ္မထာမဖြစ်တာနဲ့အဲဘူးရောင်တဲ့သူသေးကောင်းလို့နှလုံးသွင်းတဲ့ပုဂ္ဂိုလ်မှာကမ္မထာမဖြစ်ဘူးလို့ပြောလို့ပဲဖြစ်နေမှာတော့ဒါတရားပဲနောက်ပထူကတိုင်းဆိုပါတော့ပထူကတိုင်းဆိုတာမြေပုံသဏ္ဍာန်လောက်ပြီးတော့ရှိရတယ်သို့မဟုတ်မြေကြီးကိုကြည့်ပြီးတော့ရှိရတယ်ဒါလည်းမြေကြီးထွန်ရက်နေမြေကြီးနဲ့လှုပ်လှုပ်နေတဲ့ပုဂ္ဂိုလ်မြေကြီးအမြဲတွေ့နေတာပဲသူတို့မှတော့ကတိုင်းမဖြစ်ဘူးဒါမရဘူးအဲသူတို့မရတာနဲ့ပထူပထူလို့ရှိနေတဲ့ပုဂ္ဂိုလ်တွေလည်း ဇာမရဘူးလို့ဇာမပြောကောင်းဘူးပြောလို့မဖြစ်ဘူးဒါတခြားပဲဘုရားကဇာရအောင်အားထုတ်တာမဟုတ်ဘူးအဲဒီကတိုင်းအားထုတ်တဲ့ဘုရားဇာရအောင်အားထုတ်တာအာဘောကတိုင်းဒိုတူပဲရေထဲမှာသွားလာနေတဲ့ပုဂ္ဂိုလ်ရေလုံသမားတွေရေနဲ့အမြဲတွေ့နေတာပဲဘယ်ဇာရလိမ့်မှာလို့သူကအဲသူတို့ဇာမရတာနဲ့အာဘောကတိုင်းရှိတဲ့လူလည်းဇာမရဘူးလို့သွားပြောလို့ဘယ်ဖြစ်လိမ့်မှာလို့ဒါတခြားပဲမိနဲ့လှုပ်လှုပ်တဲ့ပုဂ္ဂိုလ်တွေရှိတယ်မိနဲ့အရိယာသမားတွေကမိအမြဲမှမတော့ဘူး အဲမိဘတွေမှာချက်ပြုတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါမိလုံတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါပဲအဲ့ဒီပုဂ္ဂိုလ်တွေမှာမိကြည့်နေတာမျက်စိတော့မြင်နေတာပဲဒါပဲမဲ့လို့မိကတိုင်းဇာမရပါဘူးအဲ့ဒီလိုဇာမရတာနဲ့မိကိုရှုလို့ကတိုင်းဇာမဖြစ်နိုင်ဘူးကုသိုလ်မဖြစ်နိုင်ဘူးလို့ဘယ်လိုမှပြည့်ပယ်ကောင်းဘူးအဲ့တော့အဲ့ဒါလိုပဲကိုဒီမှာအဲကိုယ်ရဆန့်နေဖောင်းနေပိန်နေကြွတယ်လှမ်းနေချတယ်စသည်ဖြင့်ပฏิပဒာနည်းရရှုတာတွေက ဒါကမြတ်စွာဘုရားညွှန်ကြားတဲ့ယုံနာနေသိရအောင်လို့ကိလေသာကင်းကျင်းအောင်လို့ရှုနေတာဒါကြောင့်မို့ဒီမာတော့ကိုတတိလည်းဖြစ်တယ်သမာဓိလည်းဖြစ်တယ်ဉာဏ်လည်းဖြစ်တယ်ဟိုဒိဋ္ဌိကြတဲ့ပုဂ္ဂိုလ်တွေအာထာယောဂကျမ်းမာရေးလေ့ကျင့်တဲ့ပုဂ္ဂိုလ်တွေနဲ့ဒါတွေနဲ့ဘာမှဆိုင်ဘူးအဲ့ဒါတွေနဲ့တချို့ကအဲ့ဒီမျိုးတွေပြောကြတယ်ဒီလိုဟာတွေကြားရတယ်ဒါကတော့တရားတော်ကိုမယူသေးတဲ့ပုဂ္ဂိုလ်တွေပြမှားတဲ့ပုဂ္ဂိုလ်တွေပါပဲအဲ့ဒါဗဂရီပုဂ္ဂိုလ်တွေမှာတော့ အဲဒီလိုပဲဘာမှမသိဘူးဟောဝိပဿနာရှုမှတ်လို့သမာဓိညာအားကောင်းလာတဲ့အခါကျမှတ်တိုင်းမှတ်တိုင်းမှားရတဲ့ယုတ်ကတရားမှတ်သိတဲ့စိတ်ကတရားအဲမှားရတဲ့အာယုံယုံနဲ့မှတ်သိတဲ့စိတ်နဲ့ဒီလိုကြွယ်ရပြီးလာတယ်ဒါဉာဏ်မျက်စိပွင့်လင်းလာတာပညာဖြစ်ပေါ်လာသက္ခုကရဏီညာနာကရဏီဖြစ်လာနောက်အကြောင်းနဲ့အကျိုးဆက်သွယ်ပြီးဖြစ်တာလဲအဲဒါလည်းသိတာပဲနောက် ဖြစ်ပြီးပြတ်သွားလို့မမြဲဘူးဆိုတဲ့အနေစာလက္ခဏာလည်းပြီးတယ်ဖြစ်ဖြစ်ပြည့်ချင်းနဲ့ဆင်းရဲပဲဆိုတဲ့ဒုက္ခလက္ခဏာလည်းပြီးသူသဘောတည်းသူဖြစ်ပြနေတဲ့အနာတ္တသဘောတရားပဲလို့အဲဒီအနာတ္တလက္ခဏာလည်းပြီးတယ်ပဂတိတိုင်းဆိုလို့ရှိရင်တော့အနေစာဒုက္ခအနာတ္တဘယ်ထင်လိမ့်မှာတော့ရုပ်ကိုကြည့်ရငငယ်ကလေးကရုပ်ခုတည်းဒီတရုပ်ထဲတကိုယ်တည်းပဲဒီလိုထင်တယ်ပြီးတဲ့စိတ်ကလည်းငငယ်လေးကစိတ်အဲတယောက်ထဲတကိုယ်တည်းပဲထင်တယ်အဲရုပ်နဲ့စိတ်နဲ့ဟာလည်းပဲ တယောက်တည်းတကိုယ်တည်းပဲတော့ဒီလိုပဲထင်နေတာပဲဒီပုဂ္ဂိုလ်ကြီးကအဝိပဿနာရှုမှတ်တဲ့အခါကာလကြတော့အဲ့ဒီယုံနဲ့သိနာတရားနဲ့တခြားစီပဲရောလို့ကိုမရဘူးမြဲတည်နေတာလည်းဖြစ်ဒုက္ခိတာနဲ့သူဖြစ်ပြီးပြည့်တာလည်းမမြဲတဲ့တရားတွေကြီးပဲဒါတွေတွေ့ရတယ်အိစ္ဆာတို့ဒုက္ခတို့အနတ္တတို့ဆိုတာကိုယ်ပိုင်ညာနဲ့သိရတယ်အဲ့ဒါသက်ခုကရဏီပညာမျက်စိကိုဖြစ်စေရတာတဲ့ဒီမျက်စိမှပြီးတာချင်းဖြစ်တယ်အခုယောဂီပုဂ္ဂိုလ်တွေဒီမှာအထုတော့ဒီလိုဖြစ်တာပဲသူကကိုယ်ပိုင်ညာနဲ့ဖြစ်လာတာသူများပြောလို့မဟုတ်ဘူး မှန်ရင်မှန်ရင်လည်းတခါလဲယုံနဲ့နာပိုက်ချပြီးတော့ဒီအကြောင်းကျိုးဆက်သွယ်ဖြစ်နေတာတွေ့ရတယ်ဖြစ်ပြီးပြက်သွားလို့မမြဲဘူးဆိုတာကိုယ်တိုင်တွေ့ရတယ်လက်နဲ့ကင်ကြည့်လို့သိချသိရတာဖြစ်ပြီးပြက်ခြင်းနဲ့ဆင်းရဲတွေပဲဆိုတာသိတယ်သူသဘောနဲ့သူဖြစ်ပြက်နေတဲ့နာတာတရားတွေပဲဆိုတာသိတယ်အဲ့ဒါသက္ကုကရဏီဉာဏ်နဲ့စီကိုလည်းဖြစ်စေတာဉာဏကရဏီပညာကိုလည်းဖြစ်စေတာအဲဒီလိုအပညာနဲ့ရှိတော့ဘာအကျိုးရှိတော့ဥပသမယသံဝရတိကိလေသာငြိမ်းမှုတာဖြစ်တယ်ဉာဏ်ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းရှုမှနေတော့အဲ့ဒါကိလေသာတွေငြိမ်းနေတာပေါ့ ပရိဒိုင်းမရှုမှလို့ရှိရင်လောဘဖြစ်တယ်ဒေါသဖြစ်တယ်ပြည့်နေတာပဲအဲရှုတိုင်းရှုတိုင်းကလောဘဒေါသကိလေသာတွေမပြေပဲနဲ့ငြိမ်းဥပဒနာတန်ဝရတိအဘိညာယတန်ဝရတိသူသောညာမဲ့သိရဲ့တဲ့ဗဂရိသိနေမတူဗဂရိကခုနပြောတဲ့ဘယ်ညာဘယ်ညာစသည်ဖြင့်ရင်းကြတဲ့ပုဂ္ဂိုလ်တွေသိတာဗဂရိသိကိုဝိပဿနာမရှိဘဲနဲ့သွားလာနေတဲ့ပုဂ္ဂိုလ်တွေသိတာဗဂရိသိပြီးတော့သိပါတယ်သူတို့သိရဒါပေမဲ့လည်းအဲ့ဒီသိကသတိဓာန်သိမျိုးမဟုတ်ဝိပဿနာသိမျိုးမဟုတ်ဘူး အခုဒီကထူးသောညာဖြင့်ပြီးတာတဲ့သွားတယ်ဆိုလို့ရှိရင်ကြွားတိုင်းလှမ်းတိုင်းချတိုင်းတခါတည်းခြေလမ်းတိုင်းခြေလမ်းတိုင်းအစကအဆုံးတိုင်အောင်စူးစိုင်းပြီးတော့မှတော့တတိနဲ့သမာဓိနဲ့ဖြစ်လာတဲ့ဒုက္ခိုက်တာနဲ့သူဖြစ်ပြနေတဲ့သဘောရွှေတိုင်းရွှေတိုင်းတခါတည်းတောင်းနေတဲ့သဘောရွှေရှားတဲ့သဘောလေးအခိုက်တာနဲ့ဖြစ်ပြနေတယ်တဏှာတဏှာမြောက်လို့မမြဲဘူးမမြဲဘူးဆိုတာဘဝညာနဲ့အတိတွေဖြစ်လာတာထူးသောညာနဲ့ပြီးတာလား ပဂရိပုဂ္ဂိုလ်တွေဒီလိုဘယ်သိနိုင်မှာတော့အဲဒီလိုသိအောင်ဟာဝဲယူလို့လည်းမရဘူးရှုမှတ်မှရှုမှတ်လည်းဒီခဏတစ်ပြုတ်ရှုမှတ်လို့မဖြစ်သေးပါဘူးသမာဓိဖြစ်လာအောင် ရှုမှတ်မှအဲဒီညာဖြစ်လာအကျိုးပုဂ္ဂိုလ်တွေနေရာ3ရက်လောက်အတွင်းလည်းဖြစ်တတ်ပါတယ်ထူးတဲ့ပုဂ္ဂိုလ်တွေကျိုလည်း5 6ရက်လောက်ကြာမှဖြစ်ကျိုလည်း9ရက်လောက်ကြာကျိုလည်း10 15ကြာလို့မဖြစ်တဲ့ပုဂ္ဂိုလ်တွေလည်းကြီးသေးတာပဲအဲမဖြစ်တာကတော့တခြားကြောင့်တော့မဟုတ်ဘူးစဉ်းစားစိတ်ကူးနေလို့ ဆရာသမားပြောတယ်ရှုမှတ်ယုံမှတ်ပါဆိုတာမဟုတ်ဘူးသူကစိတ်ကူးတွေညာနေထွေးနေတာနဲ့အဲ့ဒါသမာဓိမဖြစ်သမာဓိမဖြစ်တော့ညာမဖြစ်ဘူးဟိုရင်းညတော့ပဲမှားဟာကြည်မှသူကအရေးထင်ဇေဟာလည်းကြည်မှအရေးထင်အဲမကြည်ပဲနဲ့မှန်ကလည်းပဲမုန်းနေလို့ရှိရင်အရေးမထင်ဘူးရေကလည်းပဲမကြည်ပဲနဲ့နောက်နေအရေးမထင်ဘူးအဲ့ဒါလိုပဲရားထုတ်တဲ့ပုဂ္ဂိုလ်ကသိကုစဉ်းစားကြံစည်မှုတွေများနေတော့သမာဓိမှမဖြစ်ပဲသမာဓိအကြည်မဖြစ်တော့ ယုံနာနေပိုင်းခြားမသိအနိစ္စဒုက္ခအနတ္တတွေထူးခြားခြားမသိဘူးအဲသမာဓိဖြစ်လာတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းယုံနာတရားတွေအနိစ္စဒုက္ခအနတ္တတွေပိုင်းခြားပြီးတော့ပြီးတယ်ထူးသောဉာဏ်နဲ့ပြီးတာတဲ့သံဘောဓာရအောက်ထွင်းပြီးတော့ကရဂါတို့ဘာတို့ကာထားရင်ဘုဘက်ကမမြင်ရဘူးအဲဒီမှာဓာတ်နဲ့ဖြစ်စီခွဲလိုက်ဖောက်လိုက်လို့ရှိရင်အဲဒီအပေါက်ကနေဘုဘက်ကဟာတွေအကုန်လုံးမြင်ရအဲ့ဒီလိုပဲဗရမအတုံးကယုံနာမျှပဲအနိစ္စဒုက္ခအနတ္တမျှပဲဆိုတာမသိရဘူး ပုဂ္ဂိုလ်သားတော့အကောင်တယ်ကြီးလိုက်ဖြစ်တယ်မြဲတည်နေချမ်းသာတယ်ကောင်းတယ်လို့ထင်နေတယ်အသက်ရှင်နေတယ်အတောင်ပဲလို့စရထင်နေတယ်မပေါက်ထွန်းနိုင်ဘူးဇာသဘောတွေနဲ့တွေးကျင်နိုင်တွေးတော့ကြရင်ဒီလိုပဲပြန်ဖြစ်နေတာယုံနာယုံနာလို့စိတ်ကတွေးနေအာယုံနာမဟုတ်ငါငါနဲ့တော့ကလိုက်ပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲပြန်လိုက်မမြဲဘူးမမြဲဘူးနဲ့စိတ်ကလုံနေမြဲတယ်မြဲတယ်လို့အတွင်းကနေပြီးငင်းချက်ထုတ်အဲဒီလို မဖောက်ထွင်းနိုင်မဲ့နဲ့ဖြစ်နေတာတွေကမှန်ရင်မှန်ရင်နဲ့တခါလဲယုံနာမြပဲမှန်ရတဲ့အာရုံယုတ်ကကြမှတ်တည်တဲ့စိတ်ကလည်းချဒါလေးနှစ်ခုရှိတာပဲဒါလေးတွေလည်းဒုက္ခိုက်တာနဲ့မှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်နဲ့မမြဲတဲ့တရားတွေပဲဆိုတာဘဝညာနဲ့ဖောက်ထွင်းပြီးတော့လင့်ပြီးတော့ပြီးသွားတာဒါကြောင့်သံဘောဓာယသံဝတ္တတိအဲထိုးတွင်းရပြီးချင်းငါလည်းဖြစ်ပါတယ်နိဗ္ဗာန်သံဝတ္တဆင်းရဲခြင်းငါလည်းဆင်းရဲခတဲ့ခြင်းရန်ကိလေသာဆင်းရဲ ယုံနာသင်္ခါရဆင်းရဲတွေအကုန်လုံးငြိမ်းမှုရတယ်ဖြစ်ပါတယ်တဲ့အဲဒီလိုယူမှသွားလို့ရှိရင်မတိုင်းမတိုင်းလည်းကိလေသာဆင်းရဲတွေအသိဖြစ်မဲ့အဲဒီကာမဝဆင်းရဲတွေဝိပါဒဝဆင်းရဲတွေအဲဒါတွေငြိမ်းပါတယ်နောက်ဆုံးအရိယာမဲ့ရောက်တဲ့ခါကာလကျတော့ငြိမ်းနေငြိမ်းနေတဲ့ ဝဇင်းတရားတွေအကုန်ငြိမ့်ပါတယ်အရဟတမရောက်တဲ့ခါကျလို့ချင်းအကုန်လုံးကိုငြိမ့်သွားပါတယ်ဒါကြောင့်နိဗ္ဗာန်ဘံဝရတိအဲ့ဒါဘာတော့ဆိုလို့ရှိရင်မဂ္ဂင်7ပါးတရားပဲတဲ့ခိုင်းပါလေးတော့တစ်ခေါက်ပဲဆိုရမယ်လိုခြင်းတတ်မဲ့တဲ့လောဘလည်းယုံပါသည်လိုခြင်းတတ်မဲ့တဲ့လောဘလည်းယုံပါသည် ပြင်းမာဖြစ်စည်းခြင်းနဲ့ဒေါသလည်းယုံပါသည်ပြင်းမာဖြစ်စည်းခြင်းနဲ့ဒေါသလည်းယုံပါသည်လောဘကိုလည်းပယ်ရန်လောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လေလမခြင်းရှိသည်လေလမခြင်းဘယ်ဟာလဲဆိုလင်ဘယ်ဟာလဲဆိုလင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်

မအာဇီဝသမ္မာအာဇီဝသတ္တသမွေခြင်းသတ္တသမွေခြင်းသမ္မာဝါယမောသမ္မာဝါယမောသံဃာအာထုတ်ခြင်းသံဃာအာထုတ်ခြင်းသမ္မာတတိသမ္မာတတိသံဃာမယခြင်းသံဃာမယခြင်းသမ္မာသမာဓိသမ္မာသမာဓိသံဃာစုစိတ်တည်ခြင်းဆိုတဲ့သံဃာစုစိတ်တည်ခြင်းဆိုတဲ့ဖြစ်ပါပင်ဖြစ်သည်ဖြစ်ပါပင်ဖြစ်သည်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 နှစ်သက်တတ်မဲ့တွေ့တာတဲ့လိုချင်တဲ့လောဘလည်းဖြစ်နိုင်တယ်ကောင်းတယ်ထင်လို့ရှိရင်အဲဒါလောဘဖြစ်တာမကောင်းဘူးထင်လို့ရှိရင်လည်းအဲဒေါသဖြစ်တာပဲလောဘဒေါသတွေဖြစ်နိုင်တယ်မြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရရှုလို့သမာဓိညာအားကောင်းတဲ့အခါကာလကြတော့ယုံနာနာနှစ်ပါးပဲတွေ့ရကောင်းတာလည်းမတွေ့ဘူးမကောင်းတာလည်းမတွေ့ဘူးလောဘမဖြစ်ရသူ့ရဲ့ရင့်တန်လာတဲ့အခါအကြောင်းနဲ့ကြိုးဆက်သွယ်နေတာသာတွေ့ရလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူး သူ့တဲ့အားကောင်းလာတဲ့ခါကျတော့ခဏမစက်ဖြစ်ပြနေတဲ့သဘောပြပြနေလို့မမြဲဘူးမမြဲဘူးဆိုတာဓမ္မနကသိုးမနေရပါဘူးမမှန်ရင်မှန်ရင်ပြောင်းရင်ပြောင်းရင်တွေ့နေတော့မမြဲတဲ့တရားတွေကြီးရဲ့တွေ့နေအဲဒါမြင်တယ်ဆိုပေမဲ့လည်းမြင်တဲ့ဥစ္စာဟာမြင်ပြီးပြောက်ကြားတဲ့ဥစ္စာကြားပြီးပြောက်နာမ်သာလည်းနာမ်ပြီးပြောက်သာရတာလေးနဲ့ရှားပေါ်ပေါ်လာတာလေးနဲ့သိပြီးပြောက်တွေ့ထိတာလေးနဲ့ထိသိပြီးပြောက်ဒီကုသနာကြံစည်တဲ့ဒီကုသနာကြံစည်တိုင်းဟာ သိသိပြီးပျောက်လိုက်နေတာပဲဘာမှကြီးနေတာမရှိဘူးအဲဒီတော့မမြဲဘူးမမြဲဘူးနဲ့သိတယ်ဒီလိုမမြဲဘူးနဲ့သိနေတော့ကောင်းတယ်လို့ဆိုရက်ကောင်းတယ်လာပါတယ်တင်းတယ်တယ်အဲဒီလိုမာတော့အမှတ်တွေလည်းမပြေရမပြေရတော့လောဘမဖြစ်ဘူးလောဘဆိုတာကောင်းတယ်ထင်မှဆိုတာလောဘဖြစ်တာအဲမကောင်းဘူး မုန်းစရာကောင်းတဲ့ယွန်စရာကောင်းတဲ့စသည်ဖြင့်ဒီလိုအမှတ်ပညာလွဲတွေလည်းမဖြစ်ရဘူးနေတော့ဒေါသမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဒေါသဒေါသငြိမ်းတာဓမ္မတခါငြိမ်းဓမ္မတခါငြိမ်းမှတိုင်းမှတိုင်းငြိမ်းမယူမမတဲ့ပုဂ္ဂိုလ်တွေမှာမြင်တိုင်းကြားတိုင်းဟာအဲဒီဒေါသဒေါသတွေလည်းငင်းလည်းဖြစ်ပါတယ်လည်းငင်းမဖြစ်တော့တော့ပြန်စဉ်းစားပြီးတော့အဲဒီလောဘဒေါသဖြစ်ပါတယ်တချို့ပုဂ္ဂိုလ်တွေကမြင်တော့ကြတော့မှလောဘမဖြစ်သေးဘူးနောက်မှပြန်စဉ်းစားပြီးတော့မှ လောဘဖြစ်တယ် ဒေါသဖြစ်တယ်ဥပမာအားဖြင့်အဲလူတယောက်နေတဲ့ဘွယ်သားဘွယ်ဖြစ်တဲ့အာယုံတွေ့တယ်ဆိုပါတော့အဲတွေ့ပြီမဲ့လို့သူ့မှာတခြားတစ်ပါးစိတ်ကူးနေလို့ဖြစ်သေးသူကနေတဲ့စရာပဲလို့မစဉ်းစားမိလို့ဖြစ်သေးအဲဒီမြင်တော့မှလောဘမဖြစ်သေးဘူးအဲဒါယောက်ျားမိန်းမအာယုံနေမြင်လောဘမဖြစ်သေးဘူး ဟောဘေးကပုဂ္ဂိုလ်ကမြောက်ပြီးတယ်မင်းခုနမြင်တွေ့တာဟာဘယ်လိုဘယ်လိုဟာကွာအဲသူကတော့ယောက်ျားကိုယောက်ျားချင်းချင်းပြောလို့ရှိရင်ဖြင့်ဒီမိန်းကလေးကမင်းကိုအာရုံပြုနေတာဗာစသည်ဖြင့်မြောက်ဝင်ပြီးတော့အဲ့ဒါတော့ကြာလောဘဖြစ်လာတယ်အဲ့ဒါဘုရုံးကမြင်တော့ကဘာမှပြူးမဆိုင်သေးဘူးမှတ်တယ်မဲ့နောက်ဘေးကပုဂ္ဂိုလ်ကမြောက်ဝင်ပြီးအဲ့ဒါလောဘဖြစ်လာတယ်အဲ့ဒီလိုနှိမ့်သက်သားရစရာအာယုံ ယောက်ျားအယုံကြီးမိန်းမအယုံကြီးတွေပြီးရင်အဝတ်အစအသုံးဆောင်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့အဲ့ဒါမြင်ငါးစတချို့လောဘဖြစ်ရမှမသိသေးဘူးထူတယ်လို့ဆိုရမှာပေါ့လေဒီလိုပုဂ္ဂိုလ်အဲ့ဒါဘေးကပုဂ္ဂိုလ်ကနေပြီးတော့လောဘဖြစ်အောင်မြှောက်ပင်ပေးမှအဲ့မှာလောဘဖြစ်တာဒီလိုဟာလည်းရှိတယ်ဒီလိုပုဂ္ဂိုလ်ကမြင်တော့ကြတော့မှသိဆိုးကြအယုံတော့တွေ့တာပဲသိမဆိုးသေးဘူးသိမဆိုးတတ်သေးဘူး အဲဘေးကပုဂ္ဂိုလ်ကနေပြီးတော့မြောက်ပင်ပေးဟေးကိုဟိုလူကမင်းကိုရစောက်ထိုးသွားတယ်မကောင်းမကောင်းပြောသွားတယ်ဘယ်လိုပြောလို့ရှိရင်ဟောအဲပြန်ပြီးစဉ်းစားပြီးတော့ဒီကောင်ငါမြေစောင်းထိုးသွားမလားငါမကောင်းပြောရမလားဆိုပြန်ပြီးဒေါသဖြစ်တယ်အဲဒါဘေးကနေမြောက်ပြီးတော့နောက်ကာလမှာပြန်ပြီးတော့လောဘဒေါသတွေဆိုတာဖြစ်နိုင်တယ်အဲ့ဒါဘာကြောင့်ဖြစ်တုံးဆိုဟိုမြင်တော့ကြားတော့ကလည်းကမရှိမမလို့အနိစ္စဒုက္ခအနတ္တမထင်ခဲ့လို့ မြင်တော့ကြတော့လည်းရှုမှတ်ပြီးနေသရုပ်ကအနတ္တထင်လို့ရှိရင်လောဘလည်းမဖြစ်နဲ့ဒေါသလည်းမဖြစ်နဲ့အကုန်ငြိမ့်နေအဲ့ဒါမေဇိမပရိဒါကျင့်မယ်မှတ်တိုင်းမှတ်တိုင်းဟာအမှတ်မှတ်မိအောင်လို့ကြောင်းကြဆိုင်တဲ့သဘောကသမာဝါယာမမန်စွာအထုခြင်းမန်စွာအထုမှတ်မိအောင်လို့ကြောင်းကြဆိုင်တော့အမှတ်တတိတွေမှတ်ရတယ်မြင်နေကြတဲ့အမှတ်ရတယ်မြင်နေမှတ်ရကြားရင်မှတ်ရချက်ချင်းချက်ချင်းမှတ်ရသမာတတိဖြစ်မှတ်မိတဲ့အာယုံမှာစုစိတ်တည်ကြည်တဲ့သမာသမารိဖြစ် အဲဒါကသမာဓိမဲ့ခင်သုံးပါအဲဒီလိုစုစိတ်တည်ကြည်တော့အဲ့ဒီအာယုံကိုအမှန်တိုင်းသိရုပ်သဘောလေးနာမ်သဘောလေးอืมကိုယ်တယ်ကိုယ်တယ်ဆိုရင်ပရမတော့လက်ပုံသဏ္ဍာန်ကြီးနဲ့ဒီလိုထင်တာပါပဲတော့သမာဓိညာကျင့်လာတဲ့အခါလက်ပုံသဏ္ဍာန်မပါဘူးအဲတောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောဒါပဲအဲဒီတောင်းတင်းလှုပ်ရှားတဲ့သဘောတဲ့သဘောပဲသိအဲဒီတောင်းတင်းလှုပ်ရှားတဲ့သဘောကယောက်ျားလားမိန်းမလားပုဂ္ဂိုလ်လားတ attva လား ဘာမှမေးလို့မရဘူးတောင်းနေတာတောင်းနေတဲ့သဘောလူချတာလူချတဲ့သဘောပဲသဘောတရားမျှပဲဒိဋ္ဌိညာတွေလည်းဒီလိုပါပဲဒိဋ္ဌိညာတွေလည်းပဲဖြစ်ခဲ့ဖြစ်ခဲ့မှဒီလိုပဲကောင်းတယ်ပိန်တယ်မှရာတွေလည်းဒီလိုပဲတောင်းနေလူချတဲ့သဘောပဲသဘောတရားပဲရှိတယ်ဒီတန်းယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါမှာဒီလိုဆွဲလာနေမပါဘူးနေတဲ့ဆရာသားဆရာမပါဘူးမုန်းဆရာကျွန်းဆရာမပါဘူးမပါတော့အဲ့ဒီမှာ သဘောတရားအမှန်လေးသိတာဒီဒါတော့တင်မကဘူးသမာဓိညာကျင့်လာတဲ့ခါကျတော့ဒုက္ခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာတွေတွေ့ရတယ်ကိုယ်ရယ်ကိုယ်ရယ်ဆိုတရွရတွေ့ရင်မြောက်ရွေးလဲပြောလဲရွေးလဲပြောလဲအောင်းနေပိနေဆိုတော့ဒီလိုပဲအဲအောင်းသားနဲ့ပိသားနဲ့မရောဘူးအစတော့ခါကျမ်းညမယ်အောင်းသားဆုံးပိသားဖြစ်ပိသားဆုံးခေါင်းသားတွေတစ်ခုစီတစ်ခုစီပဲမစောက်နောက်ကြတော့ခေါင်းသားတွေကိုယ်ရမှာကိုတရည်ရည်နဲ့တခါလဲအပိုင်းပိုင်းနဲ့ဖြစ်ပြီးတော့ကုန်းကိုလိုက်နေတာတွေ့တာပဲ ဒါရင်မဟုတ်မှတ်တည်တဲ့စိတ်ကလေးကသိပြီးကြောက်သိပြီးကြောက်တခါသူ့ပိုင်းပိုင်းလေးတွေပြပြီးတော့လိုက်လာတွေ့အဲ့ဒါသမာဓိအမှန်တိုင်းသိမြင်တာတဲ့ဘာဖြစ်လို့လဲမှားရတဲ့အာယုံယုတ်တရားကလည်းပဲပုဂ္ဂိုလ်သတ္တဝါမဟုတ်သဘောတရားများပဲပြီးတော့ဒီဟာမြဲတည်နေတာမဟုတ်သူခိုက်တာနဲ့သူဖြစ်ပြီးပြည့်သွားလို့မမြဲတဲ့တရားပဲအဲ့ဒီပုဂ္ဂိုလ်သတ္တဝါမဟုတ်မမြဲတဲ့တရားကိုပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမမြဲဘူးသဘောတရားများပဲ ရွေးမှန်ရသိတာကအမှန်တိုင်းသိတာဘောသူကယုတ်တရားမို့ယုတ်တရားတိုင်းသိတယ်တောင်းတောင်းနေတဲ့သဘောမို့တောင်းနေတဲ့သဘောတဲ့တောင်းနေတဲ့သဘောတရားပဲဆိုတာသိတယ်လှုပ်ရှားလို့လှုပ်ရှားတဲ့သဘောတရားဆိုတာသိတယ်မမြဲလို့မမြဲတာကိုသိတယ်အဲဖြစ်ပြက်လို့ဖြစ်ပြက်တာကိုသိတယ်အမှန်တိုင်းသိတာတွေပဲသမာဓိတိပေါ့အဲဒီတော့မှန်တိုင်းသိအောင်လို့မှန်တိုင်းကြံကြည်ပေးတဲ့သဘောလေးလည်းရှိတယ်သမာသင်္ကပ္ပဆိုတာ အဲ့ဒါလည်းတမင်တကာဒီကုဒကကြီးကြားနေရတာမဟုတ်ပါဘူးမှတ်တိုင်းမှတ်တိုင်းမှန်တဲ့သဘောစီကိုဥတ္တံပြီးတော့စိတ်ကလေးတက်သွားတယ်ဟိုခြေလှမ်းများလေကားများမှာခြေလှမ်းများလှန့်လှန့်ပြီးတော့တက်သွားတယ်လို့ပဲယုတ်သဘောတရားနာမ်သဘောတရားလေးတွေကိုဥတ္တံပြီးတော့တက်သွားတယ်ဝေးတယ်ဆိုရင်အဲ့ဒီတောက်တဲ့သဘောတင်းတဲ့သဘောလေးကိုဥဒ္ဒမိတယ်ဆိုတာလက်ပဲခြေပဲခေါင်းပဲကိုယ်ပဲငါပဲသူပဲယောက်ျားမိန်းမပဲအဲ့ဒီမသွားဘူး ကောင်းတယ်ပင်နဲ့မိုက်လည်းဒီလိုပဲတောင်းတဲ့သဘောတင်းတဲ့သဘောယူရှားတဲ့သဘောလှူရှားတဲ့သဘောလေးသဘောမှန်လေးစီတက်သွားတယ်အဲငါပဲငါပဲပဲစသည်ချင်းအဲဒီလိုအဲအလွဲဘက်ကိုသူကဥဒ္ဒမပါဘူးအဲဒီလိုအမှန်သဘောပဲကိုဥဒ္ဒပြီးတော့တက်တယ်သွားတာသမာသင်္ကပ္ပအဲဒီသမာသင်္ကပ္ပအမှန်သဘောဥဒ္ဒပြီးတော့တက်လိုက်တော့သမာဓိတိကအမှန်တိုင်းမြင်တာယူသဘောလေးတွေနာမ်သဘောလေးတွေဖြစ်ဖြစ်တဲ့သဘောလေးတွေအနိစ္စဒုက္ခအနတ္တသဘောလေးတွေအမှန်တိုင်းသိပြီးတော့သွားတယ်သမာဓိတိဖြစ်တယ် အဲဒီသမာသင်္ကပ္ပနဲ့သမာဓိတိသမာဓိတိနဲ့သမာသင်္ကပ္ပဒီနှစ်ခုကပညာမဲ့ခင်သမာဝါယာမသမာဓိသမာသမာဓိဒါကသမာဓိမဲ့ခင်အဲငါးခုပေါင်းလို့ရှိရင်ဒါကကာရကမဲ့ခင်၅ပါးသမာဓိမဲ့ခင်နဲ့ပညာမဲ့ခင်၅ခုကာရကမဲ့ခင်အလုံးလုံးနေတယ်တဲ့ဘုရားက၅ခုစုပေါင်းပြီးလုံးလုံးလောကအလုံးကြီးကကြီးတွေလုံးတဲ့ပုဂ္ဂိုလ်တွေစုပေါင်းလို့ကတယောက်တည်းနဲ့မဖြစ်ဘူး ဒါအများစုပေါင်းလို့ရတယ်ပဲကုသိုလ်ရေးတွေမှာဒီ၅ခုကနေပြီးတော့စုပေါင်းပြီးလှုပ်လှုပ်အထူးအားဖြင့်ဝိပဿနာရှုရမှာဖောင်းနေဆိုဓမ္မဆိုဒီ၅ခုစုပြီးတော့မှတ်တာပဲပြင်းနေဆိုရင်လည်းဒီ၅ခုကစုပြီးတော့မှတ်တာပဲကိုယ်ရဆိုရင်ဒီ၅ခုကပဲဆန်းနေဆိုဒီ၅ခုကပဲအဲမြင်နေကြားတယ်လို့မှတ်တာတည်းဒီ၅ခုကပဲဒါကစိတ်ကူးဖြစ်ရင်အဲ့ဒီစိတ်ကူးမှတ်လိုက်ကြတာလည်းဒီ၅ခုပဲငါညောင်းတယ်ပူတယ်နားတယ်ကျင်တယ်ခဲတယ်မှတ်ပြန်လည်းဒီ၅ခုပဲဒီ၅ခုကနေဒီအလုံးလုံး အဲဒီငါးခုကနေပြီးလှုပ်လို့တော့သီလမဲ့ခင်တွေဘယ်လိုလုပ်ပါသလဲဆိုရင်သီလမဲ့ခင်တွေကသမာဝါစာသမာကမ္မရသမာပြောသူကသီလမဲ့ခင်ခေါ်တယ်သမာဝါစာမှန်စွာပြောဆိုရင်းဆိုတာမာယွန်းနဲ့မိစ္ဆာစကားတွေကကျင်ဆောင်ကျင်ဆောင်ပြီးတော့အမှန်ကောင်းတဲ့စကားကိုပြောခြင်းသမာကမ္မန္တမှန်စွာပြုခြင်းဆိုတာမာယွန်းနဲ့မပြုတဲ့အမှုတွေမှကျင်ဆောင်ပြီးတော့ပြုတဲ့အမှုတွေကိုပြုတာကျင်ဆောင်တာကတော့လိုရင်းပါပဲ ဝိရတိလို့ခေါ်တယ်ညောင်သားကလိုညင်းတယ်အဲဗာတိပါရသူဘာတဲ့ဥပ္ပချင်းမှညောင်တယ်အရိဏသူများဥစ္စာခိုးခြင်းမှညောင်တယ်ကာမနုသဒ္ဒရာကာမဂုဏနဲ့မှားယွင်းကျူးလွန်ခြင်းမှညောင်တယ်ညောင်တဲ့ဥစ္စာကလိုညင်းမှညောင်ပြီးတော့သူကယူတင်ပြလိုက်တဲ့အလုပ်တွေကိုလုပ်ရမှလည်းပဲဒီသဘောပါဝင်နေပါတယ်။သမာအာဇီဝမတရားသဖြင့်ပြည့်စည်ကြခြင်း အဲဒါကျင်းချောင်းနဲ့မတရားတဲ့ပြည်စည်းကြခြင်းကိုကျင်းချောင်းနဲ့သူများကိုတတ်ဖြတ်ပြီးတော့ပြည်စည်းကြခြင်းသူများဥစ္စာခိုးလူရဲပြီးတော့ပြည်စည်းကြခြင်းလိန်လီပြီးတော့ပြည်စည်းကြခြင်းစသည်ဖြင့်မတရားတဲ့ပြည်စည်းကြခြင်းနဲ့ဒါကလူလောကပါညာလောကမှာတော့မတရားတဲ့ပြည်စည်းကြပုံများဒါတွေမကလေးဥဒိပညာတွေလည်းရှိသေးတယ်သူကကုလဒုသနာအနေသနာကုလဒုသနာ ဒကာဓမ္မတွေဒကာတရားကိုပြည့်စည်စေတယ်သူပြီးပေးခြင်းပန်းပေးခြင်းစသည်ဖြင့်ဒကာဓမ္မတွေရင်းနှီးအောင်လုပ်ပြီးတော့ဒကာဓမ္မတွေလူအောင်တောင်းအောင်လို့လုပ်တဲ့ဥစ္စာအဲ့ဒါကောင်းတယ်လို့သူကထင်တယ်ကောင်းတာမဟုတ်ဘူးသူကညာသင်္ဃာကြီးညိုတယ်ဆိုတာဟာသီလသမာဓိပညာကုံကိုအာရုံပြုကြီးညိုရတယ်ညာတော်တွေဟာသီလတွေကောင်းကောင်းကျင့်ပါပေတယ်သမာဓိပညာကျင့်တွေကောင်းကောင်းကျင့်ပါပေတယ်ဒုမကျင့်နိုင်တဲ့ကျင့်တွေကျင့်ပါပေတယ်ဆိုပြီးတော့ဒီလိုကြီးညိုရတာ အဲဒီလိုကြည်ညိုတာကတော့သရတရားယူယူပဲအဲဒီတရားသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလှူဒါန်းလို့ရှိရင်အကျိုးကြီးရလို့အဲယုံကြည်ပြီးတော့လှူဒါန်းတာတွေဒါကအင်းယူယူပဲသူကဒါကသရတရားယူယူပဲသရတရားသရစီသရမှန်နေတယ်ဟောသတိပေးခြင်းဝါပေးခြင်းစသည်ဖြင့်ညာကပေးလို့ပေးဘူးလို့အာငါဘယ်တော့မှဒီကိုယ်တော်ကတော့ပေးဘူးတာပဲကောင်းဘူးတာပဲအဲငါသားသမီးတွေကိုအဲ အဲပေးဘူးကောင်းမှုတွေကျွေးဘူးတယ်ငါကိစ္စတွေကိုဆောင်ရွက်ဘူးတယ်ငါအကျိုးတွေကိုဆောင်ရွက်ဘူးတယ်ဆိုပြီးတော့အဲဒီပုဂ္ဂိုလ်ကိုဆွန့်လူပြီးဖြစ်စေသင်္ကန်းလူပြီးဖြစ်စေအဲ့ဒါကတော့ဒါအစ်စ်မဟုတ်ဘူးဘာလို့ဆိုလို့ချင်းဒါခင်မင်တာပဲသူကျေးဇူးကိုကျေးဇူးကျေးဇူးတော့ပြန်လာပဲလူလောကမှာအဲဒုက္ခကိင်္ဂပေးသလိုပါပဲအဲ့ဒီသဘောရှိပြီးတော့နေတယ်ဒါကြောင့်မူလကသီလသမာဓိပညာကိုကြီးညိုတဲ့သဒ္ဓါတရားပြည့်သွားပြီတဲ့အဲ့ဒီသဒ္ဓါတရားမရှိတော့ဘူး လူချင်းချင်းဆက်ဆံတယ်လို့ပဲခင်မင်ရင်းနှီးမှုရောက်လာပြီတဲ့သဒ္ဓါနေရာပေမခင်မင်ရင်းနှီးမှုရောက်လာသဒ္ဓါမဟုတ်တော့ဘူးသဒ္ဓါပြည့်တယ်ဒါကြောင့်ဒီစီပေးခြင်းဝါပေးခြင်းစသည်ဖြင့်တရားဓမ္မတွေရင်းနှီးအောင်လုပ်တဲ့ဥစ္စာကုလဒုဒနာတရားဓမ္မတွေကသဒ္ဓါတရားကိုဖြစ်စည်းတာတဲ့အဲ့ဒီဖြစ်စည်းတဲ့နည်းဖြင့်ရလာတဲ့ပစ္စည်းတွေဟာကမိစ္ဆာစီဝါပဲတရားသဖြင့်သင်မွေးမှု ကုဝနလပနစသည်ရှိသေးတယ်ကုဝနသူများအမွယ်ဖြစ်အောင်လို့ဟန်ဆောင်တယ်တရားမကျင်မဲနဲ့ကျင့်ရအောင်တရားမပြည့်စုံမဲနဲ့ပြည့်စုံရအောင်ဟန်ဆောင်တယ်အဲအဲဒီတော့ဟန်ဆောင်ပြီးတော့ကြော်သည်ဖြစ်စေအဲကိုမူရနဲ့ပြသည်ဖြစ်စေအဲဒီတော့ဟန်ဆောင်ပြီးတော့နေတဲ့ပုဂ္ဂိုလ်ကိုတရားကျင့်နေတာပဲတရားတွေပြည့်စုံနေတာပဲအရိယာပဲ ရဟနာပဲဆိုပြီးတော့ညီညွတ်ပြီးတော့လှူတိုင်းအဲ့ဒါတွေကမိစ္ဆာဒီပါကြီးဖြစ်တယ်ဒီဥစ္စာတွေမတရားသဖြင့်ရတယ်မဟုတ်ဘဲနဲ့အဲကုဏလပနာစသည်များပါတယ်ဒါတွေအကုန်လုံးပြောနေဖြစ်ဘူးရသော်ဘုရားကြီးအဲဝိနည်းသိက္ခာဘုဒ္ဓအတိုင်းကောင်းဝင်ကျင်ကြံနေလို့ဓမ္မတွေကကောင်းဝင်ကျင်တာကိုကြီးညိုပြီးတော့လှူသားတယ် အဲနည်းဒီဖြစ်များဒီဖြစ်အဲဒီလိုလူသားအဲဒါကတော့စဉ်းကြယ်ရတဲ့ဖြစ်စီအဲဒီလိုဖြစ်ပြီးနဲ့သုံးဆောင်ပြီးတော့နေရင်ဒါသမာအဇီဝဖြစ်ပါတယ်အဲလူလောကမှာလည်းမကောင်းမှုအကုသိုလ်နဲ့မပတ်သက်ဖဲနဲ့ကောင်းသောလဲလှုပ်ခြင်းနဲ့ကောင်းသောရောင်းဝယ်ခြင်းနဲ့သမာဇီဝခေါ်တယ်။ကောင်းသောလဲလှုပ်ခြင်းဆိုတာဘတ်တော်ရီနှင်းစေနှိမ့်စေခြင်းမပြုဘဲနဲ့ကောင်းမွန်စိုက်ပြုပြီးတော့အဲတရားသဖြင့်သူကလှုပ်ကင်စားတော့ပြီးတော့နေတာလေ။ညာသောဖြင့်တော့ နေရာကိုင်းကျွန်းလုပ်တဲ့ပုဂ္ဂိုလ်တွေကဒီလိုလုပ်နေရတာပါပဲဒါပေမဲ့လို့သူကလည်းမကောင်းတဲ့နည်းတော့ရှိမယ်ဆိုရှိနိုင်တယ်အင်းဗမာဥစ္စာတွေငါရန်ချီပြီးတော့ပေးရင်ပေးလိုက်တာတွေမပေးဘဲနဲ့ကိုယ်မပိုင်တဲ့နေရာတွေကိုသွားပြီးဒီကလာအတင်းထွန်ရက်ပြီးတော့စိုက်ပြိုးလို့ဒီလိုဟာတွေလည်းရှိတော့ရှိနိုင်ပါတယ်အဲဒီလိုဟာတွေမဟုတ်ဘဲနဲ့တရားသဖြင့်စိုက်ပြိုးပြီးတော့နေကောင်းသောလည်းလုပ်ခြင်းကောင်းသောကုံသွယ်ခြင်းကောင်းသောရောင်းဝယ်ခြင်းဆိုတာကလည်းပဲ တန်ရာတန်ဖိုးဝယ်တဲ့အခါလည်းသူ ထိုက်တန်တဲ့အဖို့ပေးအဲရောင်းတဲ့အခါကာလလည်းပဲထိုက်တန်တဲ့အဖိုးလောက်ပဲယူပြီးတော့ရောင်းတကြတန်တကြပဲရောင်းနှစ်ကြတန်နှစ်ကြပဲရောင်းတကြတန်ကတော့နှစ်ကြနဲ့မရောင်းနဲ့သုံးကြနဲ့မရောင်းနဲ့ဒီလိုအမြတ်ကြီးတွေစားပြီးတကလားမရောင်းနဲ့ဒီလိုဆိုလို့ရှိရင်ဒါကကောင်းသောရောင်းဝယ်ခြင်းပါပဲအဲဒီလိုဆိုရင်လားသမ္မာအာဇီဝဖြစ်တယ်အဲဒါသီလမဲ့ခင်ခေါ်တယ်ဒီသီလမဲ့ခင်တွေကတော့ တရားမထုတ်ခင်ကတည်းကသီလဆောက်တည်တဲ့ပြည့်စုံလာပါပြီပုပ္ပေဝခောပနတာကာယကမ္မဝစီကမ္မအာဇီဝသုပရိတုတော်ဟောတိအာတာတို့တရားအထုတ်ကျင့်ကြံနေသောယောဂီပုဂ္ဂိုလ်ဤကာယကမ္မကာယကံကိုမှုသည်၎င်းဝစီကမ္မဝစီကံနှုတ်မှုသည်၎င်းမနောကမ္မအဲကာယကမ္မဝစီကမ္မအာဇီဝအာဇီဝသသမွေးခြင်းသည်၎င်းပုပ္ပေဝ တရားမထုတ်မီရှေးဖို့သီလဆောက်တည်စဉ်ကပင်လင်သူပရိသုတ်တော်ကောင်းစွာဆင်ခြင်ခဲ့သည်ဟောဒီဖြစ်ပေ၏မြတ်စွာဘုရားဟောထားတာဘုရားဟောပါဠိပဲသက္ကရာမဟုတ်ပါဘူးတိကမဟုတ်ပါဘူးတရားမထုတ်ခင်ကတည်းကသီလဆောက်တည်လိုက်ရုံချင်းဒါတွေပါသွားပြီပါဠိပါတော်ဝေရဏိစသည်ဖြင့်ဆောက်တည်ပါသွားပြီအဲဆောက်တည်ကတည်းက